ဒီကနိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆက်ကရာမင်တိုမြို့သာသနာဂုံကြီးကျောင်းတိုက်၌ကျင့်ပအပ်သောမဟာစီတတိပဋ္ဌာန်ဝိပဿနာ၃ရက်တရားစခန်းပွဲမှာယနေ့ဓမ္မဒါနအမတဒါနနေအားဖြင့် တရားလူပေးလူမှကတော့အချိန်တိုင်းအကျိုးရှိပါစေဆိုတဲ့တရားကိုဘုန်းကြီးတို့ဒီနေ့ဓမ္မဒါနအမတဒါနအနေဖြင့်တရားလူပေးလူမှဖြစ်ပါတယ်။ဒါကြောင့်သာသနာတော်နှစ်2589ခုနှစ်60အဲ သာသနာတော်နှစ်2569ခုနှစ်ကောဇာတိဂရိ1385ခုနှစ်နေုံလာဇန်တရက်ခရစ်နှစ်2023မေလ19ရက်တောက်ကြနေယနေ့သာသနာဂုံကြီးအကြောင်းတိုင်းမှာမာသတိပဋ္ဌာန်ဝိပဿနာတရားတို့ကို မရောက်အထုတ်ကြတဲ့ယောဂီသူတော်စင်များကိုအင်္ဂုတ္တရနိကေမှာလာတဲ့ကာလသုတ်တံခေါ်ချိန်တိုင်းကျိုးစီအောင်နေဆိုတဲ့တရားကိုဘုန်းကြီးတို့တရားလူပေးလူမှဖြစ်ပါတယ်ဒီတရားတော်ကိုဘုရားရှင်ကိုရောမြတ်ကြီးသာဝတိပြေမောစီတော်ရွှေချောင်းကင်းအောင်မှွေလျောစံပြောတော်မူစဉ်အချိန်ကာလမှာ ဟောကြားတော်မူခဲ့တဲ့ဒေသနာဖြစ်ပါတယ်ကာလဆိုတော့အချိန်အခါကာလအချိန်ခါကိုလို့အဓိပ္ပာယ်ရမှာအဲ့ဒီကိုယ်ပိုင်အချိန်ခါကိုကိုယ်တိုင် အသုံးချနိုင်လို့ရှိရင်တော့ဒိဋ္ဌိဝတ္တမေနိဗ္ဗာန်ဘပိတုံဆိုတဲ့အတိုင်း ဒီမျက်မှောက်ဘဝမှာပဲနိဗ္ဗာန်ချမ်းသာကို ရနိုင်တယ်လို့ဆိုလိုပါတယ်အဲဒီလိုအချိန်ကိုအသုံးချပုံကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသတ္တရောဘိကဝေကာလသမ္မာပါဝိယမနာသမ္မာနုပရိဝုဒိယမနာနုပုဗ္ဗေနအာတဝနာခယံပပင်တိဘိကဝေယဟန်တော်များဥจิตသားတို့ ဇတ္တရုံ၄ပါးဂုံသောကာလအချိန်ခါတို့ကိုတမ္မာကောင်းမွန်မှန်ကန်စွာဘာဝိတော်ဘာဝိတပွားများအတ္တိရှိသောတမ္မာကောင်းမွန်မှန်ကန်စွာနုပရိဝတိယမာနာခြင်းခြင်းဗမ္မာထထပွားများအတုအတ္တိရှိသောအနုဘုဗေနအစဉ်အားဖြင့် အတဝနာအသောတရားတို့ဤခရာကုညင်းတို့ပါပင်တည်ရစေရောက်စေနိုင်ပါပေကုန်၏မြတ်စွာဘုရားကအချိန်ကိုကောင်းကောင်း အသုံးချတတ်လို့ရှိရင်တဲ့အနုပုဗ္ဗေနအတဝနာခရာပါပင်တည်အသောတရား၄ပါးတို့ရဲ့ကင်းရာကိုရာချုပ်ရာငြိမ်းရာဖြစ်တဲ့ နိဗ္ဗာန်ကိုဒီမျက်မှောက်ဘဝမှာပဲရနိုင်တယ်ရောက်နိုင်တယ်အဲ့ဒီကိုပိုင်အချိန်လေးတွေကို ခုမိမိတို့အသုံးချတာပုံပဲအဲ့ဒီလိုအကျိုးရှိအောင်ကိုပိုင်အချိန်လေးကိုအသုံးချနိုင်ဖို့ရည်ကြည်ပါအိမ်မှာပဲနေနေကြောင်းမှာပဲနေနေပေါ့တော့မှာပဲနေနေမြို့မှာပဲနေနေ ဘယ်နေရာမှာပဲနေနေကိုယ့်အတွက်အကျိုးရှိနေဖို့ရည်ကြီးပါတယ်အကျိုးရှိအောင်လည်းပဲကိုယ်အသုံးချတတ်ဖို့ရည်ကြီးပါတယ်ရသော်ဘုရားရဲ့သန္တနာတော်တွင်မှာလူဘဝလူဖြစ်ဖို့ဆိုတာအင်မတန်ခရင်တာပဲမနုဿတ္တဘာဝတုံလဘောတဲ့ လူဘဝကရလူဘဝကိုရံဖို့ဆိုတာကုသိုလ်တွေကိုအထူးပြုပြီးတော့အထုတ်လာတဲ့ပုဂ္ဂိုလ်တွေကုသိုလ်စိတ်တွေများများ ဖြစ်တဲ့ပုဂ္ဂိုလ်တွေကို လူဘဝရနိုင်တယ်ကုသိုလ်စိတ်များများဖြစ်ဖို့တရားအထုတ်တဲ့ပုဂ္ဂိုလ်တွေဟာကုသိုလ်စိတ်အများဆုံးဖြစ်တဲ့ပုဂ္ဂိုလ်တွေ ဘုန်းကြီးတို့မြတ်စွာဘုရားကုသလရာတိဆိုတဲ့တုတ်တံတစ်ခုမှဟောထားတာရှိတယ်။ကုသိုလ်ရဲ့အစုအပုံကိုပြပါဆိုရင်တရားအားထုတ်နေတဲ့ပုဂ္ဂိုလ်ကိုပြ။တရားရှုမှတ်အားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာတစ်ချက်မှတ်လိုက်တဲ့ကုသိုလ်စိတ်တစ်ခါဖြစ်တယ်။တစ်ချက်မှတ်လိုက်တဲ့ကုသိုလ်စိတ်တစ်ခါဖြစ်တယ် စက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းနာရီတိုင်းအချိန်တိုင်းကိုရှုမှတ်နေလို့ရှိရင်ကုသိုလ်စိတ်တွေဖြစ်တယ်။ဒါကြောင့်မို့အဲ့ဒီလိုတရားရှုမှတ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာကုသိုလ်စိတ်တွေအများဆုံးဖြစ်တယ်။အဲ့ဒီကုသိုလ်စိတ်တွေအများဆုံးဖြစ်တဲ့ပုဂ္ဂိုလ်တွေသာလူဘဝမှာလူလာဖြစ်နိုင်တယ်။ဒါကြောင့်မို့ညာတော်အပြင်ပုထုဇဉ်ပုဂ္ဂိုလ်တွေဆိုတာက ပါပတမေရမတိမနောမကောင်းတဲ့စိတ်တွေပဲဖြစ်များတယ်အကုသိုလ်စိတ်တွေပဲဖြစ်များတယ်ကုသိုလ်စိတ်ဖြစ်တာနည်းတယ်ကုသိုလ်စိတ်အဖြစ်များတဲ့ပုဂ္ဂိုလ်ဟာလူဘဝကိုရတယ်မကောင်းတဲ့အကုသိုလ်စိတ်တွေဖြစ်များတဲ့ပုဂ္ဂိုလ်ဟာမြေတရိစ္ဆန်တိတာသူရကေဆိုတဲ့ပေ၄ပါးကိုရောက်နိုင် ဒါကြောင့်လူဖြစ်ဖို့ခရင်နေရလာတဲ့လူဘဝမှာမိမိအတွေ့သာသနာတော်နဲ့တွေ့နေပြီ ဖြစ်တဲ့အတွက်အကျိုးရှိအောင်နေဖို့အရေးကြီးပါတယ်ဘုရားဘာသာတရားမှာကိုယ့်အတွက်အကျိုးရှိအောင်ဘယ်လိုနေရမလဲဒီလိုကိုယ့်အတွက်အကျိုးရှိအောင်မလုပ်မလုပ်လို့ရှိရင်အချိန်တွေကတော့ ကိုကိုဝါမြူသွားတာပဲကာလောကတတိဘူတာနိတဗ္ဗနေဝသဟတနာယောဇာကာလကတောဘူတောတဘူတံပစနိပစီလို့ဒေသနာတော်မှာဟောတာကာလောအချိန်ခါကာလတို့သည်အတဏမိမိနှင့်တဟအတူတကောတဗ္ဗနေဝမကြံမကျွင်းခဝင်းဥဒ္ဒုံလုံးစုံသာလျင်ဖြစ်ကုန်သောဘူတာနှင့် လူနာပြမတတ္တဝါတို့ကိုအဲ့ဒီအချိန်တွေကနေပြီးတော့လူနာပြမတတ္တဝါအပေါင်းတွေကိုဝမ်းမြူပြီးတော့သွားတယ်ဒီခတတိအချိန်မဆုံးမဲနဲ့အချိန်နဲ့ဝမ်းမြူသွားတယ်အချိန်တွေကနေပြီးတော့ပဲဝမ်းမြူဝမ်းမြူသွားတယ်အချိန်တွေကုန်းကုန်သွားတယ်ဘာမှအကျိုးမရှိပဲနဲ့ကုန်းကုန်သွားတယ်ဆိုရင်လူဟာတဖြည်းဖြည်း အရေးစင်းတွေဟာရင့်ယိုပြီးတော့ပုံမင်းနဲ့ပဲရောက်သွားတာပဲအချိန်တွေကတော့ဒီတိုင်းရက်တည်နေတာမရှိဘူးရက်တန်နေတာမရှိဘူးအချိန်တွေကတစ်စက္ကန့်ပြီးတစ်စက္ကန့်ကုန်နေတာတမိနစ်ပြီးတမိနစ်ကုန်နေတာပဲတဏှာကြီးပြီးတဏှာကြီးကုန်ကုန်သွားတာအဲ့ဒီထဲမှာကိုအကျိုးရှိအောင်မလုပ်မလဲကိုယ့်အတွင်း အကျိုးမရှိဘဲနဲ့ဒီနေ့တနေ့တာကုံဆုံးသွားမယ်ဆိုရင်တော့ကိုယ့်အတွက်အဲ့ဒီနေ့ဟာတခါဝမ်းနည်းစရာအကောင်းဆုံးနေ့ပဲဘုရားဘာသာဝင်တရားမှာကုသိုလ်ပဲဖြစ်ဖြစ်သို့မဟုတ်ပစ္စည်းဥစ္စာပဲဖြစ်ဖြစ်သို့မဟုတ်ကျမ်းမာရေးနဲ့ဆက်တဲ့ လုပ်ငန်းတစ်ခုခုပဲဖြစ်ဖြစ်ဓမ္မမဟုတ်လောကီပညာပဲကြိုးစားနေတာပဲဖြစ်ဖြစ်သို့မဟုတ်လောကုတ္တရာပညာဖြစ်တဲ့ဝိပဿနာလုပ်ပြီးပဲလုပ်တာဖြစ်ဖြစ်ဓမ္မမဟုတ်သမထဘာဝနာတွေပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဒီ၅မျိုးတစ်မျိုးမျိုးမှာမိမိရဲ့အတွက်မရဘူးဆိုရင်အဲ့ဒီနေ့ဟာ ဆုံးရှုံးတဲ့နေ့ပဲကုသိုလ်ဥစ္စာကြမ်းခံတာ၍ပညာတကူတမျိုးမျိုးမှအကျိုးမထွက်ထိုနေ့တွင်တက်တက်ဝမ်းနေပွဲဘုရားဘာသာဝင်တရားပါခုမှဒီကနေ့ကုသိုလ်လည်းမဖြစ်ဘူးစီးပွားရေးအနေအချင်းပစ္စည်းဥစ္စာလည်းဝင်ငွေမရှိဘူး ကျမ်းမာရေးအနေအချင်းလည်းပဲဒီနေ့ကျမ်းမာရေးနဲ့ဆက်တဲ့လုပ်ငန်းလည်းမလုပ်ဖြစ်ဘူးပညာလောကီပညာဖြစ်တဲ့အတတ်ပညာလောကုတ္တရာဖြစ်တဲ့ဝိပဿနာပညာမဲ့ပညာဘာတစ်ခုမှမရသမထဘာဝနာတွေမပွားများတဲ့အတွက်ကြောင့်မို့လို့ပဲဘာမှအပင်ရှင်နေဆိုတာမရနိုင်အဲ့ဒီ၅မျိုးတစ်မျိုးမျိုးမှ မိမိအတွက်မရလိုက်ဘူးဆိုရင်အဲ့ဒီနေ့ဟာအရှုံးပေါ်တဲ့နေ့ပဲမိမိအတွက်ဒါကြောင့်ဒီဆောင်ပုံလေးကိုကြည့်စလို့ရှိရင်ကျောင်းမြို့မဟာကန္တယုံဆရာတော်ဘုရားရေးသားထားတာဖြစ်ပါဒါလေးကိုစုကြည့်အောင်ကုသိုလ်ဥစ္စာကြံခံတာ၍ပညာတကုတမျိုးမျိုးမှ အကျိုးမထွက်ထိုနေ့တွင်တက်တက်ဝမ်းနေပွေကုသိုလ်ဥစ္စာကြံခံသာ၍ပညာတကုတမျိုးမျိုးမှအကျိုးမထွက်ထိုနေ့တွင် တက်တက်ဝမ်းနေပွေဒီဒါမိမိအတွက်ကုသိုလ်လည်းဘာတစ်ခုမှမလုပ်ဖြစ်ဘူးကုသိုလ်လည်းမရဘာမှလည်းစီးပွားဥစ္စာပစ္စည်းဥစ္စာလည်းပဲဒီနေ့ဘာမှဝင်ဝင်မရှိဘူးအကျိုးမှမရှိဘူးကျမ်းမာရေးအတွက်လည်းပဲကုလိလလိုက်စားမှုမပြုမိပညာလောကီပညာအတွက်လည်းပဲနှုတ်မှုပညာလက်မှုပညာစက်မှုပညာစတဲ့ပေါ့ပညာလောကီပညာလည်းပါလို့ရပါ လောကုတ္တရာဘက်ကဆိုရင်ဝိပဿနာပညာမဲ့ပညာဖူပညာပေါ့နောက်ပြီးတော့လည်းပဲပညာတကူဆိုတာဘိညာဉ်တကူတွေတပထဘာဝနာတွေမပွားများဒီ၅မျိုးတွေကတမျိုးမျိုးမှမိမိအတွက်အကျိုးမဖြစ်ဘူးဆိုရင်မိမိဟာဒီကနေ့ အမြတ်ရတဲ့နေ့လားအရှုံးပေါ်တဲ့နေ့လားအရှုံးပေါ်တဲ့နေ့ပဲအခုဒီကနေ့ကြတော့ဘုန်းကြီးတို့ သာသနာ့ဂုဏ်ကြီးကျောင်းတက်ကြီးတွင်မှာမဟာစေတရိပဋ္ဌာန်ဝိပဿနာတရားတွေကို ကိုယ်တိုင်လာရောက်ပြီးတော့ကျင့်ပွားနာကြားနေတာဖြစ်တော့ဒီနေ့မိမိတို့အတွက်အကျိုးရှိသလားမရှိဘူးလားအရှုံးပေါ်နေသလားအမျက်ထွက်နေသလားအမျက်ထွက်နေတယ်ဒီကနေ့ဟာချက်သိရင်မင်္ဂလာအရှိဆုံးနေ့လို့ပြောလို့ရောမရဘူးလားကိုနေ့ဟိုခါတော့ကကိုဟာတရားနဲ့ကင်းကွာနေတယ် တရားနဲ့ကင်းကွာနေတယ်ဆိုရင်ကုသိုလ်မင်္ဂလာတွေကိုယ်တဏ္ဍာမှာမရှိဘူးမင်္ဂလာမရှိတဲ့နေ့ပဲဘာမှကိုယ့်ရဲ့တဏ္ဍာမှာကုသိုလ်မင်္ဂလာတွေဘာမှဖြစ်ခဲ့ဒီနေ့ဟာမိမိတို့တရားတွေနှလုံးသွင်းရှုပွားနေတယ်ဒီနေ့တရားတွေနာနေတယ်ဆိုတော့ဒီနေ့ကိုယ့်အတွက်မင်္ဂလာ ရှိသလားမရှိဘူးလားဆိုကြည့်ဟိုနေ့ဟိုခါတရားကွာမင်္ဂလာမရှိသောနေ့ ဟိုနေ့ဟူခါတရားကွာမင်္ဂလာမရှိသောနေ့နှခေါက်လောက်စုကြည့်ပါလားဒီနေ့ချိန်ခါတရားနာ မင်္ဂလာရှိသောနေ့ဒီနေ့ချိန်ခါတရားနာမင်္ဂလာရှိသောနေ့ဆိုကြပါ ဒီနေ့ချိန်ဟာတရားတွေလည်းနားနေတယ်တရားတွေလည်းရှားနေတယ်ရှုမှတ်ပွားများပြီးတရားရှားနေတယ်ဒါကြောင့်မို့တရားနာနေတရားရှားနေတဲ့ချိန်ဟာမင်္ဂလာရှိတယ်ဘာမင်္ဂလာလဲမေးရင်ကုသိုလ်မင်္ဂလာဘာမင်္ဂလာလဲဒီနေ့မိမိတို့ဟာကုသိုလ်မင်္ဂလာတွေရှိတဲ့နေ့ပဲဒါကြောင့်မို့ဒီကနေ့ဟာကိုယ့်အတွက်အရှုံးပေါ်နေသလားအမြတ်ထွက်နေသလားဒီနေ့အမြတ်ထွက်နေတယ်ကိုယ့်အတွက်အကျိုးရှိသလားမရှိဘူးလား အကျိုးရှိတဲ့နေ့ပဲဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကမိမိတို့ရဲ့ကိုယ်ပိုင်အလန့်နေတဲ့အချိန်လေးကိုကိုယ့်အတွက်အကျိုးရှိရှိ အသုံးချဖို့၄မျိုးမြတ်စွာဘုရားဟောတာစတ္တရောဘိက္ခုကာလ၄မျိုးသောအချိန်ကတမေစတ္တရောဘယ်၄မျိုးတို့လဲဆိုရင်တဲ့ကာလေနဓမ္မတာဝနာကာလေနဓမ္မတာကိစ္စာ ကာလီနတမ္မာတနာကာလီနဝိပဿနာ၄မျိုးကာလီနဓမ္မတာဝနာတင့်လျော်လျောက်ပတ်တဲ့အချိန်တတိပြောရရင် ကိုယ်ပိုင်အာလန်နေတဲ့အချိန်ပေါ့အဲဒီလိုအချိန်မျိုးမှာဓမ္မတာဝနာတရားနာပါရသော်ဗျာဟောနေတဲ့ဟောထားတဲ့တရားတို့တွေကိုနာကြားနေရတယ်ကုသိုလ်ဖြစ်နေသလားအကုသိုလ်ဖြစ်နေသလား ကုသိုလ်ဖြစ်နေတယ်လေကုသိုလ်ဖြစ်နေတော့အဲ့ဒီအချိန်အဲ့ဒီနာနေတဲ့အချိန်ကကုသိုလ်အကျိုးတွေမရဘူးလားဒါကြောင့်မို့ဘုန်းကြီးတို့တရားနာဖို့အလန့်နေတဲ့အချိန်ပေါ့ကိုယ်ပိုင်အချိန်လေးတွေဆိုတာရှိကြပါတယ်ဒီမှာလည်းပဲစနေတနင်္ဂနွေဆိုရင်အလယတိဖြစ်ပါအလယတိမှာကိုဟာတနေရာမှာသွားပြီးတော့ပြန်မှန်းလာပြီး9ရက်တည်းနဲ့လှုပ်လှုပ်နေရလို့သွားပြီးတော့အနာယူမယ် အဲ့ဒီလိုအနားယူမယ်နေ့လောက်အနားယူမယ်စာမတရားရိပ်တာလေးဝင်ပြီးတော့အခုလို၃ရက်ကဲတောက်ကြနေမှလာတယ်စနေတနင်္ဂနွေလေးအထုတ်လိုက်တယ်အဲ့ဒီလောက်အထုတ်လိုက်တယ်ဆိုရင်အဲ့ဒီနေ့အတွက်အနားလေးလေးယူမယ်ကုသိုလ်လေးလေးပဲဖြစ်အောင်တမာရိထူထောင်ပြီးတော့ဝိပဿနာဘာဝနာလေးနဲ့ပွားများမယ်ဆိုရင်တော့အဲ့ဒီနေ့ဟာကိုယ့်အတွက်အကျိုးရှိသလားမရှိဘူးလားအဲ့ဒီနေ့မှာဓမ္မမဟုတ်ဘဲမှမသွားတော့ဘူး အိမ်မှာအချိန်လေးရနေတဲ့အချိန်လေးမှာငါတရားတွေနာအောင်မယ်ကျန်တဲ့ရက်တွေကကိုယ်မှာမိသားစုရဲ့စာဝန်တွေရေးအတွက်လုပ်ငန်းတန်ဝန်တွေနဲ့အချိန်လေးကုန်လုံးရတယ်ဒီလိုအားလက်တဲ့အချိန်လေးမှာတော့ငါဒီနေ့တရားလေးတနာရီပဲဖြစ်စေဒီနေ့နှစ်နာရီလောက်ပဲဖြစ်စေကိုတရားလေးနာမယ်ဆိုရင်ကိုယ့်အတွက်ကုသိုလ်အကျိုးမြတ်တွေမရဘူးလားဗျာ ဒါကြောင့်မို့မြတ်စွာဘုရားကာလီနာဓမ္မတဝနာတရားနာပါဓမ္မတဝနာတကယ်ကိုကုသိုလ်တရားနာရတဲ့ကုသိုလ်မြတ်တရားနေပါလိမ့်မယ်ဒါနဲ့ဆက်ပြီးတော့ဒီလိုနာရင်နဲ့ဒီတရားပုံမှာနှလုံးသွင်းပြီးတော့ရှုပွားအထုသွားရင်ရောပင်လွတ်နိုင်လို့တဲ့တရားအသိဉာဏ်တူတွေရောမရနိုင်ဘူးလား ဘုန်းကြီးတို့မြတ်စွာဘုရားဟောတာတဲ့ဒေသနာတော်လေးရှိပါတယ်။တရားနာတဲ့အခါမှာဘုန်းကြီးတို့ယောဂီများနားထောင်လို့ကောင်းတဲ့တရားပေါ့တချို့ကတော့ဘာပြောလဲနားထောင်လို့မှတ်သားစရာတွေများများပါတယ်တရားနာတာရှိတယ်။တချို့ကရည်စရာမောစရာတွေပြောတဲ့တရားတွေနာတာရှိတယ်။တချို့ကအတန်ဒီတန်ထမ်းနဲ့အတန်ကောင်းကောင်းနဲ့ရွှတ်ဆူတွေကိုနာတာရှိတယ်။ဝိပဿနာတရားတွေဆိုတော့ တရားကခြောက်နေတယ်ကိုလည်းနားမလဲဘူးနေစာဒုက္ခအနတ္တဆိုတာတွေဟောနေတယ်မမြဲတဲ့တရားတွေဖြစ်ပြီးပြည့်နေတဲ့သဘောတွေဟောနေတယ်ကိုလည်းနားမလဲနားမလဲဘူးဆိုပြီးတော့အဲ့ဒီလိုတရားတွေမနာပဲမနေပါနဲ့နားမလဲပေမဲ့မြတ်စွာဘုရားဟောတဲ့တရားပဲလို့အာယုံပြုပြီးနာကြရင်ကုသိုလ်မဖြစ်ဘူးလားကုသိုလ်ဖြစ်နေတာပဲဒါလေးကိုဘုန်းကြီးတို့ပြောချင်တာပါမြတ်စွာဘုရား ကောက္ကသမြတ်စွာဘုရားလက်ထက်က တောချောင်းလေးအနီးမှာတန်ဃာတော်များကိုအမိပြုပြီးတော့နေတဲ့တောကျက်မှန်လေးတစ်ကောင်ရှိတယ်။အဲဆိုပြန်ဟောတာ။ကုကုတီဆိုတဲ့ဝတ္ထုကြောင်းလေး။အဲဒီကျက်မှန်လေးဟာတန်ဃာတော်ရှင်များများရဲ့စာကျွန်းစာကြံလေးတွေပြကျဲထားတာလေးကိုကောက်ယူစားတော့ပြီးတော့နေတယ်။မနေ့အာယုံမှာတန်ဃာတော်ရှင်များများအာယုံစွာများပုံပြီးပြီးတော့စွမ်းကြံကွမ်းကြံလေးတွေအကုန်လုံးပြကျဲပြီးတော့တန်ဃာတော်ရှင်များများ ဒကာဒကမများလှူဒန်းနဲ့စွမ်းသင်္ကန်းကြောင့်စီပစ္စည်းလေးပါးကိုအမိပြုနေရတာဖြစ်တော့တန်ဃာတော်များရဲ့ယူတည်မှုနဲ့ထိုက်တန်အောင်မိမိတို့ဘက်ကသီလအကျင့်သမာဓိအကျင့်ပညာအကျင့်ဆိုတဲ့အကျင့်တရားတွေကိုနှလုံးသွင်းကြအဲဒီမှာတန်ဃာတော်ရှင်များများကတတိပဋ္ဌာနာသုတ်တံဒေသနာတော်ကိုရုပ်ပွားတဲ့ဆင်နေကြတယ်မေတ္တာဘာဝနာတွေပွားများနေကြတယ် တိပ္ပံဘာဝနာတရားတွေကိုရုပ်ပွားနေကြအဲ့ဒီအချိန်မှာကျမလေးကတိုးထဲမှာဆိုတော့အေးလေးအေးတဲ့အခါနေစာလေးမှာနေစာလေးလှုံရင်းနဲ့သံဃာတော်များကြည်ကျဲထားတဲ့ဆွမ်းလုံးလေးတွေကိုလိုက်ကောက်ပြီးဆာဆာအဲ့ဒီအချိန်မှာပဲကောင်းငင်မှာအစာရှာထွက်လာတဲ့သိငှက်အဲ့ဒီသိငှက်ကလည်းပဲအစာရှာထွက်လာတဲ့အခါကျတော့ကြည့်လိုက်တဲ့အခါကျတော့အဲ့ဒီကျမလေးကိုသွားပြီးတွေ့တယ်သူအစာဖြစ်နေ အဲ့ဒီအချိန်မှာဟိုတန်ဃာတော်ရှင်မြတ်တွေကလည်းပဲသတိပဏ္ဏသုဒ္ဓဒေသနာတော်ကြီးကိုရွတ်ပွားနေဒီတော့ကျမလေးကဒါတရားဆိုတာလည်းသူမသိပါဘူးဘာမှလည်းနားမလဲပါသို့တော်လည်းပဲတန်ဃာတော်များရွတ်ပွားနေတဲ့တရစင်နေတဲ့ဒီသတိပဋ္ဌာန်သုဒ္ဓဒေသနာတော်ကိုနာရင်နဲ့နားကစိုက်ပြီးအဲ့ဒီပုံမှာအာယုံလေးရောက် အဲ့ဒီပုံမှာတရားအတန်ပုံမှာအာယုန်လေးရောက်ပြီးတော့နေဇာလေးလုံနေတဲ့အချိန်မှာဟိုကသိဆုံကကောင်းကင်ကနေတခါလဲဆွဲပြီးထုတ်တုပ်လိုက်တယ်။အဲ့ဒီမှာတစ်ဖက်ကနေပြီးတော့တခါလဲခန္ဓာကိုယ်ကိုကုတ်ပြီးတော့တစ်ဖက်ကခေါင်းကိုဆွဲဖြိုလိုက်တော့အဲ့ဒီအချိန်မှာဒီကျက်မလေးဟာတန်ဃာတော်များရွပွားနေတဲ့ ဒီသတိပဋ္ဌာန်သုတ်တံဒေသနာတော်ပေါ်မှာအာယုံလေးရောက်ပြီးတော့နေတဲ့အချိန်ဆိုတော့ကုသိုလ်စိတ်ဖြစ်နေသလားအကုသိုလ်စိတ်ဖြစ်နေသလားအဲ့ဒီကုသိုလ်စိတ်ကလေးနဲ့ခုဒီသိငက်ကထိုးတုပ်ပြီးတော့တခါလေဥကောင်းကိုဆွဲပြလိုက်တယ်ဆိုရင်ပဲကုသိုလ်စိတ်ကလေးနဲ့ကွယ်လွန်သွားတာဖြစ်တော့သူ့ရဲ့ဘဝဟာဒုက္ကတိဘဝလားဒုက္ကတိဘဝလားဒါပဲဒုက္ကတိဘဝရောက်တယ် အဲ့ဒီဒီမှာကျမလေးဘဝကနေပြီးတော့ကွယ်လွန်သွားတဲ့အခါကုသိုလ်စိတ်လေးနဲ့ကွယ်လွန်သွားတော့လူပြည်မှာသွားပြီးတော့မင်းသမီးလေးသွားဖြစ်နေတယ်ဒါပေမဲ့အဲ့ဒီမင်းသမီးလေးဟာလည်းပဲဆရာကောင်းတမကောင်းနဲ့အမိကိုရတော့သမထတရားလေးတွေပွားများနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဖြစ်တော့ဘုန်းကြီးတို့ခုရှေးခေတ်ကတော့ကုတီတို့အိန္ဒာတို့ဆိုတာအောင်တွင်းကြီးတူထားတယ်လေဘုန်းကြီးတို့မြန်မာနိုင်ငံ အဲ့ဒီတွင်းကြီးထဲမှာစွန့်ချအောက်ကပိုးလောက်တွေကတခါတည်းတဖွာဖွာနေအဲ့ဒီမှာဒီမင်းသမီးလေးကဒီသက်စင်ကဝင်ရင်းနဲ့ကုရီဝင်ရင်းနဲ့အဲ့ဒီအောက်ကပိုးလောက်တွေရတဖွာဖွာနဲ့အစစမ်းနေတာတွေကိုသွားပြီးအာယုံပြူရင်းနဲ့နှလုံးသွင်းနေတာအဲ့ဒီနှလုံးသွင်းရင်းနဲ့ဒီသက်စင်ကနဲ့မှာပဲနှလုံးသွင်းရင်းနဲ့ဇန်နေဖြစ်နေ အဲ့ဒီဇံမစိတ်သုံးမဲနဲ့ဒီနမင်းသမီးလေးနောက်ကွယ်လွန်သွားတဲ့အခါကျတော့ဗြဟ္မဘုံဗြဟ္မလောကသွားပြီးဗြဟ္မကြီးသွားဖြစ်ပြန်အဲ့ဒီလိုဗြဟ္မဘုံဗြဟ္မလောကမှာဗြဟ္မကြီးဖြစ်အဲ့ဒီကနေတက်တန်းကုံလို့အဲ့ဒီကနေပြီးတော့ကွယ်လွန်စုတည်တဲ့အခါကာလကျတော့ဟောလူပြည်မှာလာပြီးတော့မင်းသမီးအဲတထေသမီးလေးလာဖြစ်ပြန်တယ်ဒါပေမဲ့အဲ့ဒီတထေသမီးလေးဘဝမှာ ကလျာဏမိတ်တဆိုတဲ့မိတ်ဆွေခေါင်းအမိကိုမရတဲ့အခါကလည်းကြတော့အဲ့ဒီမှာဒီတတိသမီးလေးဘဝကနေကွယ်လွန်သွားတဲ့အခါကျတော့သူဘာသွားဖြစ်လဲဆိုတော့အဟိတရိษံဖြစ်တဲ့ဝိမာန်လေးသွားဖြစ်ပြန်အဲ့ဒီလိုဝိမာန်လေးသွားဖြစ်ပြီးတော့လေအဲ့ဒါစီမဝဇခြင်းမှာစားနေတယ်တချို့ရှုံအဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနောက်ပတ်တန်ဃာတော်များနဲ့ဆောင်းကံဝင်လာတယ်အဲ့ဒီဝိမာန်လေးမြင်လိုက်တဲ့အခါမြတ်စွာဘုရားပြုံးတော်မူတယ် အဲ့ဒီမှာနောက်တော်ဘာကပန်လာတဲ့ညီတော်အနန္ဒာကရသော်ဘုရားရဲ့ပြုံးတော်မူခြင်းအကြောင်းအရာကိုမေးလျှောက်တဲ့အခါကျတော့ညီပွားလေးမှာအနန္ဒာတဲ့ဟိုမှာဝမ်းမာလေးမြင်မြင်ပါလေဗျာတချိန်ကတော့သူဟာဗြမပြည်မှာအယောင်စင်တဝန်းဝန်းတလက်လက်နဲ့နေခဲ့တာအခုကျတော့သူဟာဝမ်းမာလေးဖြစ်ပြီးတော့ဝတ်စခြင်းမှာတရှုပ်ရှုပ်နဲ့တခါတည်းစားတောင်းနေတယ်ဆိုတဲ့အကြောင်းလေးကိုမြတ်စွာဘုရားပြောပြတယ် ဒါတစ်ချိန်ကတကယ်ကိုမြမပြည်မြမလောကနတ်ပြည်နတ်လောက ရောက်ပေမဲ့လို့လည်းပဲအပေပုံဖြစ်တဲ့ဟိတရိစ္ဆာန်ဘဝကိုမဖြစ်နိုင်ဘူးလားဘာမှအာမကိုလောက်ဘူးဝိပဿနာလောက်အာမကိုလောက်ဘူးတမထဆိုတာအဲ့ဒီကနေပြီးတော့ဒီဝိမာလေးဘဝကနေပြီးတော့မြတ်စွာဘုရားတန်ဃာတော်များကြွသွားတာလေးကိုမြင်တဲ့အခါကလည်းကြတော့သူ့ရဲ့အာယုံလေးကောင်းသွားတဲ့အခါအဲ့ဒီဘဝကကွယ်လွန်တဲ့အခါကြတော့ဟောတတိသမီလေးတစ်ခါပြန်ဖြစ်ပြန် အဲ့ဒီတထေသမီးလေးဘဝကနေပြီးတော့အဲ့ဒီဘဝမှာနေပြည်တော်ကနေပြီးတော့အမတ်ကြီးတူနဲ့အိမ်အောင်ကြအိမ်အောင်ကြပြီးတော့ကိုယ့်ရဲ့ဇာတိရွာကို ပြန်ပြီးတော့ခိတ္တခဏလည်လာတဲ့အခါမှာအဲ့ဒီအချိန်မှာအရှင်နုရုဒ္ဓမထေရမြတ်ကလည်းပဲတန်ဃာတော်များနဲ့ဆွမ်းခံကြွတော့အဲ့ဒီရှေ့ကဖြတ်သွားတဲ့အဲ့ဒီတထေသမီးလေးကိုမြင်လိုက်တဲ့အခါကလည်းကြတော့ရှင်နုရုဒ္ဓမထေရမြတ်ကအိုးတချိန်ကဝက်မှလေးရအခုတထေသမီးလေးဖြစ်နေပြန်ပြီအမတ်ကြီးကတော်ဖြစ်နေပါပေါ့လား လူဘဝမှာအနည်းအမြင့်နေဆိုတာမရှိဘူးလားဘဝတွေမှာဒီတိုင်းပဲကုသိုလ်စိတ်ကလေးနဲ့သွားလို့ရင် မြင့်သွားတယ်အကုသိုလ်စိတ်ကလေးနဲ့သွားလို့ရင်နှိမ့်သွားတယ်ဒီတိုင်းသွားနေတာနှိမ့်မြင့်ဘဝတွေတန္တရာထဲမှာဒီတိုင်းလဲနေတာတကယ်သိလာရင် အမတန်မှတန်ဝေကယူစရာကောင်းတယ်အခုဒီမှာရှင်နုရဒံပတိကဒီလိုသူ့ရဲ့နောက်ပါတန်ဃာတော်တွေကိုပြောလိုက်တာကိုရှိကအဲ့ဒီအမတ်ကြီးကတော်ဖြစ်တဲ့တတိသမီးလေးသူမနာကြားတယ် ဟောငါတစ်ချိန်ကဝက်မာလေးဆိုပါလားငါတစ်ချိန်ကဝက်မာလေးဖြစ်ခဲ့တယ်ဆိုပါလားဆိုပြီးအဲ့ဒီမှာ သူ့ရဲ့ပြန်ပြီးတော့နှလုံးသွင်းတဲ့ကဇာတိတရဉာဏ်လို့ခေါ်တယ်နောက်ဘဝကြီးပြန်ပြန်သိတာဘုန်းကြီးတို့အခုဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်တွေမှာတမ္မတဏဆိုတဲ့ဉာဏ်ရှိတယ်သုံးသပ်ဆင်ခြင်တဲ့ဉာဏ်အဲ့ဒီဉာဏ်ကို ရောက်နေတဲ့ယောဂီပုဂ္ဂိုလ်ဟာ အဲ့ဒီလိုကိုယ့်ရဲ့ဘဝတွေကိုပြန်ပြန်သိတတ်တယ်ဇာတိတရဉာဏ်ဖြစ်တယ်ကိုယ့်ရဲ့ဘဝတွေကိုတဘဝနှစ်ဘဝတချို့ပြန်ပြီးတော့သိနေကြတယ်အဲ့ဒီလောက်ဉာဏ်ကမဖြစ်ဘူးမထင်မြက်ဘူးဆိုရင်တောင်မှမိမိကလေးဘဝတုန်းကအနေထားတွေကိုပြန်သိနေတတ်တယ်ဒါကလေးဘဝတွေကပခက်ထဲမှာတခါလေချီကန်းရလက်ကန်းရလေးနဲ့နေတာလေးတွေ အဲ့ဒီအချိန်မှာမိဘဖြစ်တဲ့ပုဂ္ဂိုလ်ဖခင်ဖြစ်တဲ့ပုဂ္ဂိုလ်မိခင်ဖြစ်တဲ့ပုဂ္ဂိုလ်ဘာလာလုပ်တယ်အဲ့ဒါတွေပြန်သိနေတယ်ဒါကလေးဘဝလေးဆိုတာဘာမှသိတာမဟုတ်ဒါပေမဲ့အခုဒီဇာတိတရဉာဏ်ဖြစ်နေတဲ့အခါပေါ့အဲ့ဒီအချိန်မှာတခါလည်းပြန်သိတယ်အခုဒီသုမနာဆိုတဲ့အမကြီးကတော်ဖြစ်တဲ့ပုသတိသမီးနေကြတော့ဘဝ20လောက်တော့ပြန်မြင်တယ်လို့ဆိုတယ် အဲ့ဒီမှာသူ့ရဲ့ဘဝဟာတခါတည်းမြင်လိုက်နှိမ့်လိုက်မြင်လိုက်နှိမ့်လိုက်ဘဝထဲမှာကျင်လည်နေတာအဲ့ဒါတွေကိုပြန်မြင်တဲ့အခါတန်ဝေကတွေဖြစ်တာနောက်ထပ်ဘဝတွေမလူကျင်တော့ဘဝတွေမလူကျင်တော့မလူကျင်တဲ့အခါကျတော့သူ့ရဲ့ခင်မွန်းဖြစ်တဲ့ပုဂ္ဂိုလ်အမကြီးကို သူတောင်းဆိုတယ်ဒီလူလူဘဝကြီးကိုသူဒီလိုမနေကျင်တော့ဘူးတန်ត្រာထဲမှာဒါတွေကိုသိနေရတယ်အဲ့ဒါကြောင့်မို့ ယဟန်ပြုခွင့်ပေးပါဘေကုဏီမပြုခွင့်ပေးပါတောင်းဆိုတဲ့အခါဟိုးအမကြီးကလည်းပဲသဘောတူပြီးတော့ခွင့်ပြုတဲ့အခါကျတော့သာသနာတော်ဝင်ရောက်ပြီးတော့ယဟန်ပြုအဲ့ဒီမှာဘေကုဏီမတွေဆိုတာကဘုန်းကြီးတို့ယဟန်တော်များရဲ့အကြောင်းနဲ့မနီးမဝဲမှာရှိနေတာယဟန်တော်များထံမှာအမြဲတမ်းလာပြီးတော့ဩဝါဒခံယူရတဲ့တရားနာရအဲ့ဒီလိုဩဝါဒခံယူတရားနာတဲ့အခါမှာအဲ့ဒီမြတ်စွာဘုရားကိုရမဗုဒ္ဓလက်ထက်ကြပြီနိ အဲ့ဒီကြတော့အဲ့ဒီမှာယဟန်တော်များကအတိပဌာဏသုတ်တံတရားကိုဟောတယ်။ဗာတရားကိုဟောတာ ਨੇ ။ကဲဒီတော့သူ့ရဲ့နောက်ကြောင်းပြန်ကြည့်လိုက်လေ။ကောက်ကန္တမြတ်စွာဘုရားလက်ထက်ကသူဟာကြက်မလေးဘဝနဲ့တန်ခါတော်ရှင်မြတ်များရွတ်ပွားတရစေခဲ့တယ်။အဲ့ဒီတတိပဌာဏသုတ်ကိုသူအဲ့ဒီချိန်တော့ငါမနာကြခဲ့ဘူးလား။သူနာရောနားလေရလား။တရားဆိုတာရောသဘောပေါက်သလား ဟိတရိစ္ဆာန်ပဲဘာမှမသိဘူးဘာမှ နားမလည်ပေမဲ့အဲ့ဒီအတန်တော်လေးပုံမှာအဲ့ဒီတရားအတန်လေးပုံမှာအာယုံလေးယူမိခဲ့တယ်အဲ့ဒီပါရမီလေးကကြည်တာခုဘုန်းကြီးတို့ဂေါရမဗုဒ္ဓမြတ်စွာဘုရားလက်ထက်ကြတော့ခုသူဘေကုဏီမဘဝလေးနဲ့ယဟန်တော်များထံသွားပြီးတော့ဩဝါဒခံယူတရားနာတဲ့အခါဟိုကတတိပဌာနသုဒ္ဓဒေသနာတော်လို့ဟောလိုက်ရောတခါတည်းဉာဏ်တွေကတခါတည်းပွင့်လာပါရမီတွေပြည့်စုံလာတဲ့အခါကျတော့အဲ့ဒီတတိပဌာနသုဒ္ဓဒေသနာတော်ဆုံး တရားဆုံးတဲ့အခါမှာခန္ဓာညာဆိုင်နှလုံးသွင်းနေတဲ့အဲ့ဒီဘိက္ခုနီမလေးဟာဒီခါသောတာပတ္တိမညာပူညာဆက်ရောက်သောတာပန်ဖြစ်သွားတယ်။ဟောတရားရသွားတယ်။အပေလေးပါးကမလွတ်ဘူးလားဗျာ။တရားနာရတာလေ။ဒါကြောင့်မို့ဘုန်းကြီးတို့အနတ်တဲ့အချိန်မျိုးလေးတွေမှာဘုန်းကြီးတို့တရားနာနေမယ်ဆိုရင်နာရင်လည်းပဲကိုယ်ခန္ဓာကိုညာဆိုင်ပြီးနှလုံးသွင်းခဲ့ရင်ပါရမီလေးရှိမယ်ပြည့်စုံမယ်ဆိုရင်တရားမရနိုင်ဘူးလား ဒါကြောင့်မို့တင့်တော်တဲ့အချိန်ကိုယ်ပိုင်အလတ်တဲ့အချိန်လေးကိုဒီတိုင်းအလကားနေလိုက်မှလားတရားနာမှတရားနာတဲ့အတွက်ကိုယ်မှာအကျိုးရှိသလားမရှိဘူးလားကုသိုလ်အမြတ်တွေရောမရဘူးလားဆိုကြည့်လိုက်တင့်လျော်တဲ့အခါတရားနာမှန်စွာငြိမ်းအေးမည်တင့်လျော်တဲ့အခါတရားနာ မှန်စွာငြိမ်းအေးမြည်စုကြည်ပါပင်လျော်ရခဆိုတာမအလတ်တဲ့အချိန်လားအလတ်တဲ့အချိန်လားအဲ့ဒီအလတ်မှုကိုယ်ပိုင်ရနေတဲ့အချိန်လေးကို အလကားနေမယ်စားတရားလေးနာနေရင် ကိုယ့်အတွက်ကုသိုလ်အကျိုးမြတ်တွေမရဘူးလားဟောကြည့်နော်ဒါလေးကဒီကျင့်မှလေးဘဝနဲ့ဘာမှနားမလည်ပဲနဲ့ဒီတတိပ္ပံတရားလေးကိုအာယုယူမိသွားတဲ့ပုဂ္ဂိုလ်လေးကကြည်တာဂေါတမမြတ်စွာဘုရားလက်ထက် ကြတော့ဟောဒီတတိပ္ပံနာသုဒ္ဓဒေသနာတော်လေးနာကြနှလုံးသွင်းလိုက်ရောဘုရားမှဖြစ်သွားတယ်နောက်တစ်ခုရှိသေးတယ်ဘုန်းကြီးတို့အဲဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီး ဓမ္မဒေသစာကြီးခရီးကြွားချီတယ်သူတုမာဂရိကာဆိုတဲ့မြို့အဲ့ဒီမြို့ရဲ့သုံးတောင်တောင်သုံးနေတဲ့ရေကန်ကြီးရှိတယ်အဲ့ဒီရေကန်ကြီးတွေကက်ကရာဆိုတဲ့ရေကန်ကြီးထဲမှာရှိတဲ့ဖားလေးဟာအဲ့ဒီမှာသူသွားလိုရနေရာလေးကိုရေထဲကနေကန်ထဲကနေတက်ပြီးတော့ခုံစောခုံစောသွားတယ်အဲ့ဒီအချိန်မှာဘုရားရှင်ကိုရောမြတ်ကြီးကသူတုမာဂရိကာမြို့ကိုရောက်နေတယ်ရောက်ပြီးတော့ရှိစာတရားပွဲပေါ့ဗာတရားပွဲလဲ ဟိုမှာမီးတွေပါလေလျှက်စင်မီးတွေမရှိဘူးလေအဲ့ဒီအဲ့ဒီခါအဲ့တော့အလင်းရောင်ရှိတဲ့အချိန်မှာပဲစီတာတရားပွဲပေါ့အဲ့ဒီမှာမြတ်စွာဘုရားဟောနေတယ်ညနေကျအချိန်မှာမြတ်စွာဘုရားဟောနေတရားဟောအဲ့ဒီနံရောက်သွားတယ်ဒီပန်းလေးကသူသွားလို့ရပြီးသွားရင်းနဲ့နေအဲ့ဒီနံရောက်သွားတဲ့အခါမြတ်စွာဘုရားရဲ့အတန်တော်မြတ်စွာဘုရားဟောကြားနေတဲ့အတန်တော်အဲ့ဒီမှာအာယုံဆိုင်မိပြီးတော့ကြီးညိုစိတ်လေးဖြစ်နေ အဲ့ဒီမှာသူရှေ့ကိုဆက်မသွားဘဲနဲ့နွားကြီးရကိုကလေးတွေကနေပြီးတော့အဲ့ဒီအတန်ကိုနားတယ်မြတ်စွာဘုရားဟောနေတယ်ဆိုတာရော तू သိရလားတရားဆိုတာရော तू သိရလားမသိဘူးဒီတန်လေးပုံမှာပဲအာယုဆိုင်နားမလဲဘူးဒီတိုင်းအာယုမေးဆိုင်အဲ့ဒီအချိန်မှာဘုန်းကြီးတို့နွားចောင်းသားတွေကလည်းပဲညနေဆောင်နွားတွေကိုတခါနဲ့စကြက်ကနေပြီးတော့ပြန်လာပြီးခြံနဲ့ပြန်သွင်းတဲ့အချိန် ကိုချံကိုပြန်ဝင်ပြီဆိုတော့နွားတွေကလည်းရှိကနေခတ်တုတ်တုတ်ပဲပြန်ကြတာအဲ့ဒီနာကနေပြီးနွားနောက်ကလိုက်လာတဲ့နွားចောင်းသားလေးကမြတ်စွာဘုရားတရားပွင့်တယ်သွားဆုံးတော့ဟောဒါမြတ်စွာဘုရားတရားပွင့်ကြီးပါလားမိမိတို့လိုသူတော်ရဲ့အိမ်မှာနေစားလာစားခါစားလုံနေရတဲ့ပုဂ္ဂိုလ်အတွက်တရားနာဖို့ဆိုတာငါမှခွင့်ရမရှိဘူးအခုနွားတွေကလည်းပဲကိုယ့်ရဲ့ ခြံဝင်းကိုဝင်တာဖြစ်တဲ့အတွက်ဘယ်မှမသွားတော့တန်းဝင်တယ်ဟဲ့တော့ငါတခဏတာလေးမြတ်စွာဘုရားတရားဝင်တဲ့စုံလုံးလေးငါနားလိုက်ဦးမလေးအဲ့ဒီမှာပန်လာတဲ့ကျင့်တရားလေးကိုအောက်ကိုထောက်မတ်ချက်ကလေးပဲမထိုင်ဘူးနော်အဲ့ဒီမှာထောက်ပြီးတော့အဲ့ဒီကျင်းတပြားပေါ်မှာလက်ဖမိုးလေးလက်ဖွားလေးမှောက်ပြီးတော့လက်ဖမိုးပေါ်မှာမေးတင်ပြီးတော့နာသူထောင်းလိုက်တဲ့ကျင်းတပြားလေးကတခါလေအောက်က မြတ်စွာဘုရားရဲ့အတန်တော်ပေါ်မှာအာယုဆိုင်ပြီးတော့နားနေတဲ့နားထောင်နေတဲ့ဖားလေးရဲ့ကြိုးပေါ်မှာထောက်ရဖြစ်သွားတာလက်ပမားနဲ့တခါလေဒီတပြားထိတ်မှ ထောက်ပြီးတော့အဲ့ဒီမှာမင်းနဲ့ဖိလိုက်တဲ့အခါကျတော့အောက်ကိုဖိတတ်ပြီးသားလို့ဖြစ်သွားတယ်အဲ့ဒီအချိန်လေးမှာဒီဖားလေးဟာမြတ်စွာဘုရားရဲ့အတန်တော်ပေါ်မှာအာယုဆိုင်နေတဲ့အချိန်ဆိုတော့ကုသိုလ်စိတ်လားအကုသိုလ်စိတ်လား ဒီကနေ့ဆဲဆဲအချိန်လေးဟာရေးကြည့်သလားမကြည့်ဘူးလားသိရေးကြည့်တယ်နော်အဲ့ဒီအချိန်လေးဟာဒါကုသိုလ်စိတ်လေးဖြစ်နေဖို့ပဲရေးကြည့်တယ်အဲ့ဒီမှာကုသိုလ်စိတ်လေးနဲ့နွားကျောင်းသားရဲ့ခြင်းဒီပြတန်ကျဲကြောင့်ကွယ်လွန်သွားတယ်သေဆုံးသွားတယ်ဘာလို့လဲချက်ချင်းပဲမြတ်စွာဘုရားတရားတော်ကိုနားရတဲ့ကုသိုလ်ကြောင့်အင်မတန်မှကြီးကျယ်ခမ်းနားတဲ့နတ်ပြည်မှာဘုံမိမှကြီးပေါက်တာအဲ့ဒီမှာသူရောက်သွားတဲ့အခါကျတော့ အဲ့လိုကြီးကျယ်ခမ်းနားတဲ့မိမှန်ကြီးနဲ့ငါဘယ်လိုကုသိုလ်တွေများပြုခဲ့လို့ပါလဲလို့ပြန်ပြီးတော့ဆင်ញင်နှလုံးသွင်းတဲ့အခါကျတော့ဟောမြတ်စွာဘုရားရဲ့တရားတော်ကြီးဘာမှနားမလည်ဘူးမြတ်စွာဘုရားဟောနေတယ်ဆိုတာတော့မသိဘူးအဲ့ဒီတရားအတန်ပေါ်မှာအာယုန်လေးဆိုင်ကြီးညိုစိတ်ကြီးဖြစ်တဲ့ကုသိုလ်စိတ်ကလေးကအခုအင်မတန်မှကြီးကျယ်ခမ်းနားတဲ့ဗိမာန်ကြီးပေါက်ပြီးတော့ခံစားရတယ်ဆိုတာကိုသိတဲ့အခါငါလူပြည်မှာဆင်းမယ် မြတ်စွာဘုရားကိုဒီเจ้าရာရှောက်မယ်ဆိုပြီးချက်ချင်းဆင်းလာဆင်းလာပြီးမြတ်စွာဘုရားတရားပွဲတရားသိအဲ့ဒီအချိန်မှာမြတ်စွာဘုရားတန်ချင်းကပ်ပြီးတော့သူဟာအခုနတ်ပြည်ကနေပြီးတော့ဖာဏတာအနေအဖြစ်ဖြစ်နေတယ်ဘုရားရှင်ရဲ့တရားတော်လေးကိုဒီခါလေသူနာကြားနေစဉ်မှာနွားချောင်းသားရဲ့ကျင်းတပြတန်ချင်းနဲ့အဲ့ဒီမှာသိဆုံးသွားတာအဲ့ဒီကုသိုလ်စိတ်တရားနာနေတဲ့ကုသိုလ်စိတ်ကလေးနဲ့ကွယ်လွန်သွားတဲ့အတွက်အခုဒီပြီးတော့ နတ်ပြည်နယ်လောကမှာအင်မတန်ကြီးကျယ်ခမ်းနားတဲ့ဗိမာန်ကြီးနဲ့ခံစားရတဲ့အကြောင်းကိုမြတ်စွာဘုရားလျှောက်တာအဲ့ဒီကြတော့မှမြတ်စွာဘုရားရှင် ကိုရောမြတ်ကြီးကအဲ့ဒီနတ်သားကိုတရားဟောတော့ဟောချက်ချင်းပဲတရားဆုံးတဲ့အခါမှာအဲ့ဒီနတ်သားနဲ့သောတာပတ္တိမညာပူညာဆက်ရောက်သောတာပတ္တိသွားအပေက လုံးဝမလွတ်ပေဘူးလားဗျာလုံးဝကိုလွတ်သွားတယ်တခဏမဟုတ်ဘူးလုံးဝလွတ်သွားပြီသောတာပန်ဖြစ်သွားပြီဒါကြောင့် တရားနာနေတဲ့အခါမှာကိုယ့်ရဲ့အားလန့်နေတဲ့အခြေအဘုန်းကြီးတို့ခုဒီအမေရိကန်နိုင်ငံမှာဆိုတာကအသက်အရွယ်ကြီးရင်လို့အငိမ့်စားယူပြီးသွားပြီဆိုရင် အချိန်ကြီးအများကြီးရတယ်အလွန်ကိုအားလန့်နေတယ်အဲ့ဒီအားလန့်နေတဲ့အချိန်မှာတခြားနည်းတွေနဲ့အချိန်ကုန်ကြုံမဲနဲ့အခုလိုမိမိတို့မြတ်စွာဘုရားဟောကြားထားတဲ့အတိုင်းကိုယ်ပိုင်အချိန်လေးကိုအတွက် ဗုဒ္ဓဘာသာဝင်ကောင်းတယောက်ပြီပြီငါအကျိုးရှိအောင်လုပ်မယ်ငါလူဘဝရပြီသာသနာတော်နဲ့တွေ့နေပြီဒီချိန်လေးမှာတော့ဖြင့်ငါအတွက်အကျိုးရှိရာရှိကြောင်းငါလွတ်လွတ်တော့မယ်တချိန်ကငါမိသားစုအတွက်ရှာခဲ့တယ်တိုင်းပြည်အတွက်ငါလွတ်လွတ်ခဲ့တယ်ဒီနေ့ကိုယ့်အတွက်ကိုယ်လွတ်တော့မယ်လို့အဲ့ဒီလိုနှလုံးသွင်းပြီးတော့အချိန်အနတ်တဲ့အချိန်လေးမှာဒီလိုတရားနာနေမယ်ဆိုရင်ကိုယ့်အတွက်အကျိုးမရှိဘူးလားကုသိုလ်အမြတ်တွေရောမရနိုင်ဘူးလား ဒီဒါနံပါတ်1ကိုယ့်အတွက်အကျိုးရှိအောင် နေပါဆိုတာဒါပဲအကျိုးရှိအောင်နေဖို့အတွက်မြတ်စွာဘုရားကနံပါတ်1အချက်နောက်နံပါတ်2ကာလီနဓမ္မတာကိစ္စတင်းလျော်လျောက်ပတ်တဲ့ကိုယ်ပိုင်အချိန်ကြီးမှာဓမ္မတာကိစ္စတရားဆွေးနွေးတာမေးမြန်းတာအင်တာဗျူးပေါ့ကိုယ်ဒါထားတဲ့တရားနဲ့စပ်ပြီးတော့ တက်တည်နားလေတဲ့ပုဂ္ဂိုလ်ကိုမရှင်းလင်းတာလေးတွေကိုမင်းမြန်လျှောက်တာပြောဆိုတာလေးပဲကုသိုလ်စိတ်လားအကုသိုလ်စိတ်လားတရားတွေမြတ်စွာဘုရားတရားတွေနဲ့ဆက်ပြီးတော့ဆွေးနွေးမေးမြန်းတာကိုဖတ်ထားတဲ့တရားစာပေတွေနဲ့ဆက်လို့ကိုလေ့လာထားတဲ့တရားတွေနဲ့ဆက်လို့မတိနာမလဲတာကိုတိနာလေတဲ့ပုဂ္ဂိုလ်နဲ့မေးမြန်းတာဆွေးနွေးတာဒါဓမ္မတာကိစ္စ အခုဘုန်းကြီးတို့မာစီတန္တနာရိပ်တာမှာယောဂီသူတော်စင်များကိုယ်တိုင်အထုတ်ထားကိုယ်တိုင်တွေ့သိတဲ့တရားတွေနဲ့ဆက်ပြီးတော့မိမိရဲ့ကမ္မဋ္ဌာန်းဆရာပုံမှာပြန်လည်ပြီးတော့လျှောက်ထားတာမေးမြန်းတာဒါအင်တာဗျူးဒါဓမ္မတာကိစ္စပဲယနေ့တို့တရားဆွေးနွေးတာတရားမေးမြန်းတာဟာမြတ်စွာဘုရားရဲ့တရားတော်တွေဖြစ်တဲ့အတွက်ကုသိုလ်စိတ်တွေလားအကုသိုလ်စိတ်တွေလားအဲ့ဒီကုသိုလ်စိတ်ကလေးနဲ့များ ဘဝကိုဖြတ်တန်းသွားရမယ်ဆိုရင်ဒုက္ကတိဘဝလားဒုက္ကတိဘဝလားဒုက္ကတိဘဝပဲဘုန်းကြီးတို့ဉာဏ်ကနေထဲမှာရှိပါတယ်ဒီလိုတရားတွေနဲ့စာပေတွေနဲ့စပ်ပြီးတော့ဆွေးနွေးရင်းနဲ့နှလုံးသွင်းရင်းနဲ့တရားရသွားတဲ့ပုံကိုယ်တွေရှိပါတယ်နောက်ဒီလိုဆွေးနွေးနေတဲ့ပုဂ္ဂိုလ်ရဲ့အတန်ကိုနားထောင်ရင်နှလုံးသွင်းရင်နဲ့တရားရသွားတဲ့ပုဂ္ဂိုလ်လေးရှိပါတယ်။ဘုရားမြတ်စွာဘုရားလက်ထက်ကဗာရဏသီမြို့ ဓမ္မစကြာတရားဟောတဲ့နေရာအဲ့ဒီဗာရဏသီမြို့ပေါ်မှာအင်မတန်ချမ်းသာတဲ့တတိသမီးအဲ့ဒီမှာဘိမှန်ကြီးကလည်းအင်မတန်မှမြင်မာတဲ့ခုနှစ်ထပ်မြင့်တယ်ပေါ့နော်ပုံစံခုနှစ်ထပ်နဲ့အပေါ်ဆုံးထပ်ကိုမိဘဖြစ်တဲ့ပုဂ္ဂိုလ်ကသမီးလေးကိုလေးလက်ဝင်လေးရှိနေတဲ့အတွက်ကြောင့်သမီးလေးကိုအပေါ်ဆုံးကမစင်းနဲ့အဲ့ဒီမှာပဲနေဆိုပြီးသားဒီနေ့မှမြတ်စွာဘုရားပွင့်တဲ့အချိန်ကြတော့ အင်မတန်မှထူးခြားပြီးတော့တစ်ပင်တွေဟူသမျှတွေကအကုန်လုံးပွင့်ကြတယ်ထူးခြားတယ်အဲ့ဒီမှာနဗလူနှစ်ယောက်ပါဟေမဝတ္တနဲ့တာတာဂီတိဆိုတဲ့နတ်စစ်သူကြီးနှစ်ယောက်နဗလူနှစ်ယောက်သူတို့နှစ်ဦးကတစ်ချိန်လုံးကယဟန်တော်တွေနော်ဇတ္တပိတယဟန်တော်ကြီးတွေနော်တိလကိုလည်းအင်မတန်စင်ကြယ်အောင်ဆောင်ထင်းခဲ့တဲ့ယဟန်တော်တွေနော်ဒါပေမဲ့အကတိ ကိုတပည့်ကိုအကြောင်းပြုပြီးတော့ကိုယ့်ရဲ့ဝိညာဉ်ဝဆလုတ်ကင်ပေးတဲ့ပုဂ္ဂိုလ်ကိုသူ့ဘက်ကနေလိုက်ပြီးတော့တရားအဆုံးဖြတ်ကလေးမှားသွားတဲ့အတွက်ကြောင့်ကိုအဲ့ဒီမှာနတ်ဘလူးကြီးတွေဖြစ်နေတာအဲ့ဒီမှာနတ်ဘလူးကြီးတွေဖြစ်နေတော့နှစ်ယောက်ဟာဂျုံရတဲ့ခါကြတော့မိမိရဲ့ဟိုကတတဂိရိတောင်မှနေတဲ့နတ်ဘလူးဟိုကဟိမဝတ္တတောင်မှနေတဲ့နတ်ဘလူးအဲ့တော့ မိမိတို့ရဲ့မှာထူးခြားတာရှိရင်တရားကိုတရားအတိပေးကြစရန်လို့ဂတိကဝပြုတာအဲ့ဒီမှာတန်တာဂိရိနတ်ကမြတ်စွာဘုရားပွင့်လို့မြတ်စွာဘုရားဓမ္မစကြာတရားကိုဟောပြီးဆိုတာကိုထူးခြားနေတဲ့ကသူတရားနာနေတဲ့ကစိတ်မဖြောင့်ဘူးသူတငယ်ချင်းဖြစ်တဲ့ဟိမဝတ္တအရှာမပါအောင်တရားကိုဖြောင့်အောင်မနာနိုင် မနာနိုင်တဲ့အတွက်သူတရားမရဘူးအဲ့ဒီမှာ သူကလည်းပဲ ဟိမဝတ္တရှိတဲ့စီကိုလာဟိမဝတ္တကလည်းသူ့ရဲ့တောင်ကြီးတရောင်လုံးသူ့ရဲ့တောကြီးတရောင်လုံးပန်းနေပွင့်ပြီးတော့ထူးခြားနေတဲ့အတွက်ကြောင့်မို့သတ္တဂိရိနတ်ကိုလာခေါ်တာအဲ့လာခေါ်ပြီးတော့ဗာရဏသီမြို့ပေါ်မှာသွားပြီးတော့နှစ်ယောက်ဆုံတာနတ်စစ်သူကြီးနှစ်ယောက်လက်ဘလူးနှစ်ယောက်အဲ့ဒီမှာသတ္တဂိရိက သူ့ရဲ့သတ္တဂိရိတောင်မှာထူးခြားတာ၄နောက်ပြီးတော့မြတ်စွာဘုရားပွင့်နေပြီဆိုတဲ့အကြောင်းဟိုကလည်းဟိမဝတ္တကလည်း သူကပန်းတွေကိုခံမဲ့ပွင့်နေတာကိုပြောတော့သင်ဟာဘာတူကြလို့လဲသူ့ရဲ့နေရာမှာတော့မြတ်စွာဘုရားပွင့်နေပြီမြတ်စွာဘုရားအခုဓမ္မစကြာတရားဟောနေပြီဒါအင်မတန်တူကြတယ်ဆိုအဲ့ဒီမှာဘုရားနဲ့ဆက်ပြီးတော့ဆွေးနွေးကြတာသင်ရဲ့ဘုရားမှာဒီလိုဂုဏ်တွေပြည့်စုံသလားသင်ရဲ့ဘုရားမှာဒီလိုဂုဏ်တွေပြည့်စုံသလားဟိမဝတ္တကမေးတယ်တာတာဂရိကဖြေတယ်ဟိမဝတ္တကမေးတယ်တာတာဂရိကဖြေတယ်နှစ်ယောက်အဲ့ဒီဆွေးနွေးနေတဲ့ နှစ်ယောက်ရဲ့နဘလူးနှစ်ယောက်ရဲ့အတန်ကိုဟိုကာလီဆိုတဲ့တတိသမီးလေးကသူ့ရဲ့ဒေတာသတင်းကိုဖွင့်ပြီးတော့နေတဲ့အခါမှာအဲ့ဒီအတန်ကြားနေတာဆွေးနွေးတဲ့အတန်ဘာမှတော့မမြင်အောင်အဲ့ဒီမြတ်စွာဘုရားရဲ့ဂုဏ်တော်တွေနဲ့ဆက်ပြီးတော့မေးမြန်းတာဆွေးနွေးတာဖြေကြားတာအဲ့ဒါတွေနားထောင်ရင်းနဲ့ပဲအဲ့ဒီမှာနှလုံးသွင်းရင်းနဲ့ပြီးတော့ဟောသောတာပန်ဖြစ်သွားတာဒါကြောင့်ဘုန်းကြီးတို့ယောဂီများ တရားနှလုံးသွင်းတရားတွေကိုဆွေးနွေးရင်းနဲ့ဒီတရားတွေကိုနှလုံးသွင်းသွားရင်ရောတရားရနိုင်သလားမရနိုင်ဘူးလားဒါကြောင့်တရားအထုတ်တဲ့အခါကလည်းမှာကိုနားမလဲတာကိုမသိသေးတာတွေကိုကိုယ့်ရဲ့ကမ္မဋ္ဌာန်းဆရာကမင်းများလျှောက်တာခြင်းဟာဓမ္မတာကိစ္စဖြစ်ပါလေကိုလင်းလာထားတဲ့စာပေတွေဆိုရင်လည်းပဲစာပေကျွမ်းကျင်တဲ့ပုဂ္ဂိုလ်ပြန်ပြီးတော့မင်းများလျှောက်ထားတာဒါဓမ္မတာကိစ္စဖြစ်ပါလေနာထားတဲ့တရားတွေကို မိမိမရှင်းလင်းတာတွေကိုပြန်လေပြီးတော့မေးမြန်းတာလျှောက်တာတာနားလေတဲ့ပုဂ္ဂိုလ်တာမေးမြန်းတာဒါဓမ္မတာကိစ္စဖြစ်ပါအဲ့ဒါလေးကိုကိုဟာကိုနှလုံးသွင်းရင်းနဲ့ဆိုရင်လည်းပဲတရားသိဉာဏ်တူတွေရသွားနိုင်ပါတယ်ဆိုကြည့်လိုက်သင်လျော်တဲ့ကံဆွေနွေးပါမှန်စွာငြိမ်အေးမည်သင်လျော်တဲ့ကံဆွေနွေးပါမှန်စွာငြိမ်အေးမည် ဆိုကြည်ပါေးဒါကြောင့်မို့မိမိတို့နားထားတဲ့တရားဖြစ်စေလေ့လာထားတဲ့စာပေထဲမှာလေ့လာထားတဲ့တရားပဲဖြစ်စေကိုယ်တိုင်ရှုမှတ်ရင်းကနေပြီးတော့ပွားများထားတဲ့တရားပဲဖြစ်စေတတ်သိနားရတဲ့ပုဂ္ဂိုလ်နဲ့မင်းများလျှောက်ထားဆွေးနွေးပြီးတော့ နေခြင်းဟာလည်းပဲမြတ်စွာဘုရားဟောတဲ့တရားတော်တွေကိုဆွေးနွေးလျှောက်တာမင်းများရတာအတွက်နာကြရတာအတွက်ကုသိုလ်စိတ်လားအကုသိုလ်စိတ်လားဒီလိုဆိုရင်ကိုယ့်အတွက်ကုသိုလ်အကျိုးမြတ်တွေရနိုင်သလားမရနိုင်ဘူးလားရနိုင်တယ်ထားကြောင့်မို့ဘုန်းကြီးတို့ယောဂီများကိုအာနာထားတဲ့တရားတွေကို ပြန်လည်ပြီးတော့ကိုအလတ်တဲ့အချိန်လေးမှာတသိနာနေတဲ့ပုဂ္ဂိုလ်မင်းများလျှောက်တာဆွေးနွေးခြင်းဟာလည်းပဲ ကိုယ့်အတွက်ကုသိုလ်အကျိုးမြတ်တွေရနိုင်တယ်လို့နှလုံးသွင်းပြီးတော့အဲ့ဒီလိုအကျိုးရှိအောင်သုံးချစေခြင်းပါတယ်နောက်နံပါတ်3ကပါလဲဆိုတော့ကာလီနာတမ္မာတနာကာလီနာတင့်လျော်လျောက်ပတ်တဲ့အချိန်ကာလမှာတမ္မာတနာယုတ်တရားနံတရားတွေယုံနာရဲ့ဖြစ်ဖြစ်တရားတွေနဲ့ဆက်ပြီးတော့မြတ်စွာဘုရားဟောတာတဲ့တရားတွေနဲ့ဆက်ပြီး ပြန်လည်ပြီးတော့နှလုံးသွင်းဆင်ခြင်တာတမ္မာတနာအဲ့ဒီလိုနှလုံးသွင်းဆင်ခြင်ပြီးတော့ကိုဟာဒါတွေကိုနှလုံးသွင်းဆင်ခြင်ပြီးရှုပွားအထုတ်သွားရင်ရောတရားတွေမရနိုင်ဘူးလားရနိုင်တယ်လေဒီယုတ်တရားနံတရားတွေကို ကိုနှလုံးသွင်းရတယ်ပြန်ပြီးတော့ဆင်ခြင်ရတယ်ရသော်ဘုရားကတပ်ပြီးသင်္ခါရအိစ္ဆာယုတ်တရားနံတရားတွေကိုမြဲတယ်ဟောသလားမမြဲဘူးဟောသလား အဲ့ဒီဟာတွေကိုကိုယ်တိုင်ဉာဏ်နဲ့ကိုယ်ခန္ဓာကိုနှလုံးသွင်းကြည့်လိုက်တဲ့အခါကျတော့မြဲတာတွေ့သလားမမြဲတာတွေ့သလားအဲ့ဒါလေးတွေကိုပြန်ပြန်ပြီးတော့နှလုံးသွင်းရတာလေပြန်ပြီးတော့ဆင်ញင်ရတာလေဥမာအဖြစ်ဘုန်းကြီးတို့ယောဂီများအကျမ်းမာစဉ်ချိန်ခါကာလတုန်းကတရားတွေအထုတ်ခဲ့တယ်အဲ့ဒီတုန်းကတရားဉာဏ်လေးတွေထိုက်တယောက်ဖြစ်တဲ့နာတွေဖြစ်ခဲ့တယ်အခုအချိန်မှာကိုဟာမကျမ်းမာလို့အိယာဘုံမှာလဲနေတဲ့အချိန်မှာကိုအားထုတ်ခဲ့တဲ့တရားတွေကိုပြန်လည်ပြီးတော့ နှလုံးသွင်းဆင်ခြင်နေခြင်းအပြင်ကုသိုလ်ဖြစ်မလားအကုသိုလ်ဖြစ်မလားဒါကြောင့်မို့ကိုအလန့်နေတဲ့အချိန်ခုပဲကိုပိုင်အချိန်လေးတွေကိုရလာတဲ့ကံမှာကိုလိလာထားတဲ့စာပေတွေကပဲဖြစ်စီတရားတော်တွေပြန်ပြီးတော့နှလုံးသွင်းဆင်ခြင်မှာကိုလိလာစဉ်ခါတော့ငါဩပကြံပကြံပဲတုတ်တန်နေဘယ်လိုမျိုးဆိုဘုရားဟောထားတော်မူခဲ့တယ်ဒါလေးတွေကိုပြန်ပြီးနှလုံးသွင်းဆင်ခြင်မှာ ကိုရှုမှအထုတ်ထားတဲ့တရားတွေနဲ့ဆက်လို့လည်းပဲပြန်ပြီးတော့နှလုံးသွင်းဆင်ခြင်ပါကိုလေးလာဖတ်ရှုထားတဲ့စာပေတွေနဲ့ဆက်လို့လည်းပဲဒါတွေကိုမြတ်စွာဘုရားဟောကြားတဲ့စာပေတွေနဲ့ဆက်လို့လည်းပဲနှလုံးသွင်းဆင်ခြင်ပါအဲ့ဒီလိုနှလုံးသွင်းဆင်ခြင်နေရင်ဘုရားဟောဒေသနာတော်တွေကို ပြန်လည်ပြီးတော့နှလုံးသွင်းဆင်ခြင်ရမြတ်စွာဘုရားဟောထားတဲ့ယုတ်တရားနန္တရားတွေမိမိရဲ့တဏ္ဍာမှာငါဆိုတာဘာမှမရှိပါပဲလားတကယ်ရှိနေတာက ယုတ်တရားနဲ့နံတရားဒါပဲရှိတာမတိတတ်တဲ့သဘောနဲ့တိတတ်တဲ့သဘောယုတ်တရားဆိုတာမတိတတ်တဲ့သဘောနံတရားဆိုတာတိတတ်တဲ့သဘောဒါလေးနှစ်ခုပဲရှိတာဒီယုတ်နဲ့နံအမှန်ရှိတာငါဆိုတာဘာမှမရှိပါဘူးသူဆိုတာဘာမှမရှိယောက်ျားမိန်းမဆိုတာဘာမှမရှိပါပဲလားပုဂ္ဂိုလ်တ attva ဆိုတာမရှိပါလားယုတ်တရားနံတရားဒါပဲရှိဒီယုတ်တရားနံတရားတွေကရောမြဲတဲ့တရားလားဆိုတော့အရာရာဟာယုတ်တရားကလည်းပေါ်ပြီးပြောက်ဖြစ်ပြီးပြည့် နံဆိုတဲ့သိနေတဲ့သိစိတ်ကလေးကလည်းသိပြီးပြက်ဟိုကလည်းပေါ်ပြီးပြောက်ဒီကလည်းသိပြီးပြောက်ပေါ်ပြီးပြောက်သိပြီးပြောက်နေမမြဲတဲ့တရားတွေကြီးတဲ့ဘာပဲလားလို့အဲ့ဒီလို သုံးသပ်ဆင်ခြင်ပြီးတော့နေခြင်းအပြင်လည်းပဲကုသိုလ်ဖြစ်သလားအကုသိုလ်ဖြစ်သလားအဲ့ဒီလိုဆင်ခြင်ရင်ကနေနှလုံးသွင်းရှုပွားသွားရင်ရောတရားမရနိုင်ဘူးလားစုကြည့်လိုက်တင့်လျော်တဲ့အခါသုံးသပ်ပါ မှန်စွာငြိမ့်အိမ်မီတင့်လျော်ရေခာသုံးသပ္ပံမှန်စွာငြိမ့်အိမ်မီဆိုကြည့်ပါဒါနံပါတ်3ဘုန်းကြီးတို့ယောဂီများကိုယ့်အတွက် ပန်းလန့်နေတဲ့အချိန်လေးမှာကိုယ်အသုံးချဖို့ရကြိုးရှိအောင်နေဖို့ရနောက်နံပါတ်၄ကကာလီနဝိပဿနာကာလီနသင်လျော်လျောက်ပတ်တဲ့အချိန်ကကာလမှာဝိပဿနာပေါ်ရန်ရှုမှအမြတ်ကောင်ကျဝိပဿနာဆိုတဲ့တရားလို့ကိုအထုရခြင်း၎င်းအခုဘုန်းကြီးတို့ယောဂီများဝိပဿနာတရားလို့ကိုအထုနေတယ်ဘုန်းကြီးတို့ယောဂီများသမထတရားတွေအထုခိုင်းနေတာမဟုတ်ဘူးဝိပဿနာတရားတွေ မိမိတို့အားထုတ်နေတဲ့တရားဒါဝိပဿနာစစ်ပဲသုဒ္ဓဝိပဿနာဘာဝိပဿနာလဲသုဒ္ဓဝိပဿနာဆိုတာတမထမရောပဲနဲ့ဝိပဿနာသတ်သန်လေးရှုမှတ်အားထုတ်နေတာပေါ်ရလေးရှုမှတ်နေတာတခုတည်းသောအာယုံကို ရှုခိုင်းတာမဟုတ်ဘူးယောဂီတို့ကိုဖောင်းမှုပိန်မှုတွေအာယုံတခုတည်းကိုရှုပါလို့ဒါလေးကိုရှုခိုင်းနေတာမဟုတ်ဘူးမိမိခန္ဓာကိုဘုန်းကြီးတို့ကတရားရှုမှတ်တော့မယ်ဆိုရင် ရသော်ဘုရားရဲ့ဂုဏ်တော်အာယုံပြုယုတိသောရှိခိုးဥချဒါဗုဒ္ဓနုတ္တိဂုဏ်တော်ပွားဂုဏ်တော်ဒီအာယုံပြုပြီနောက်အလုံးတတ္တဝါတွေပုံမှာမေတ္တာစီဖြန့်လိုက်အလုံးတတ္တဝါတွေချမ်းသာပါစေချမ်းသာပါစေမေတ္တာပွားဒါမရှုမှတ်ခင်မှာကြူတင်ပြီးတော့တရားရှုမှတ်တော့မယ်ဆိုရင်ရှေးဥစွာပွားများရတယ်အဲ့လိုပွားများပြီးတဲ့အခါကျတော့မှ အတုပဘာဝနာမိမိရဲ့ခန္ဓာကိုယ်ရဲ့မတင့်တယ်တဲ့သဘောလေးကိုခဏတည်းနှလုံးသွင်းလိုက်ရပြီးရင်မရဏနုတ္တိငါတိမုဋ္ဌာတိယမြည်ချိန်ပိုင်းသာလို့တော့တည်ခြင်းတရားကိုနှလုံးသွင်းရအဲဒီလိုနှလုံးသွင်းပြီးပြီဆိုရင်မိမိမပြစ်မှားတဲ့မပြစ်မှားတိုက်တဲ့ပုဂ္ဂိုလ်များကိုကာယကံဖြစ်စေဝစီကံဖြစ်စေမနောကံဖြစ်စေပြမမိတဲ့အပြစ်ရှိရင်ခွင့်လွတ်ပါဆိုတာကိုရှိခိုးဥချတောင်းပါရ အဲ့ဒီလိုပြီးပြီဆိုမှကို ရှုမှတ်မယ်တရားကို ကို ရှုမှတ်ရတယ်အထိုင်ကိုစိတ်တိုင်းကြထိုင်ရကိုယ့်ရဲ့အထိုင်ကိုစိတ်တိုင်းကြပြုပြင်ပြီးတော့ထိုင် ခန္ဓာကိုယ်ကိုမမှတ်ကြည့်ထားခါလေးကိုဖြောင်းဖြောင်းထားခေါင်းကိုလည်းခါနဲ့တစ်ဖြောင်းနဲ့တည့်တည့်ထားတည့်တည့်ထားပြီးတော့အခုမိမိရဲ့ဖောင်းမှုပိန်မှုလေးကိုဘုန်းကြီးတို့ကရှုမှတ်ဖို့ညွှန်ကြားတယ်ဒီထိုင်တဲ့အခါမှာလည်းပဲဒီခါလေးကိုဖြောင်းပြီးတော့ခေါင်းလေးကလည်း ခါနဲ့တစ်ပြောင်းနဲ့ထားရတယ်မိမိရဲ့လက်ကိုလည်းပဲရင်ဝင်မှာချပြီးတော့ဘယ်လက်ကိုညာလက်တည်လက်မတွေ့ခြင်းလေးတည်တာသို့မဟုတ်ဒီလက်နှစ်ဖက်ကိုဒူးပေါ်ပေါင်ပေါ်ကိုတက်တက်တလို့ထားနိုင်တယ်ပေါက်ထားလို့ရတယ်လှန်ထားလို့ရတယ်ကြိုက်တလို့ထားပါအလုံးနေထားပြီးပြီဆိုရင်မျက်စိလေးမှိတ်လိုက်ပါမျက်စိလေးမှိတ်ပြီးတော့မိမိရဲ့စိတ်ဟာခန္ဓာကိုအာယုံဆိုင်လိုက်ပါဘာပေါ်လာမလဲ ပေါ်တာကိုရှုရမှာဖြစ်ပါတယ်မိမိတို့မပေါ်တာကိုပေါ်အောင်လည်းမလုပ်ရပါဘူးဝိပဿနာဆိုတာလှုပ်လည်းမရှုရဘူးချုပ်လည်းမရှုရဘူးအတင်းလှုပ်ရှုနေတာလည်းဝိပဿနာမဟုတ်ဘူးချုပ်ထားတာလည်းဝိပဿနာမဟုတ်ဘူးတကူတည်းသောအာယုံပဲစိုက်ပြီးတော့ဘယ်မှစိတ်မလွင့်အောင်ချုပ်တာလည်းဒါဝိပဿနာလို့မဟုတ်ဝိပဿနာအလို့ဆိုတာက ပေါ်လာသမျှအာယုန်တိုင်းကိုသိနေရ အာရုံ၌သိနေတာအဲ့ဒါဝိပဿနာဒါကြောင့်အခုခန္ဓာကိုယ်ကိုအာယုံဆက်လိုက်တယ်ဘာပေါ်လာမလဲဘာမှမပေါ်သေးဘူးကိုထိုင်နေတဲ့ပုံစံကိုပဲကိုသိတယ်ဆိုရင် အောက်ပိုင်းခန္ဓာကိုယ်ခွေးနေတယ်အပေါ်ပိုင်းခါနေရလေးကအပေါ်ပိုင်းမှာထောင်းနေတာလေးကိုကိုအာယုံဆက်မိလို့သိလိုက်ရင်ထိုင်နေထိုင်နေအာယုံဆက်ပြီးရရှုပါနှစ်ချက်သုံးချက် သုံးချက်လောက်ရှုမိပြီဆိုတာ ਨੇ ဝင်လေကသူ့အတူဝင်လာကိုရှုစရာမလိုဘူးသူ့အတူလေကဝင်လာအဲ့ဒီလေလေးနှာသီးပြားကဝင်လာပြီဆိုရင်ဝမ်းဘိုက်ကတွေချင်းတင်းပြီးဖောင်းကတက်လာအဲ့ဒီခါကျတော့မှဖောင်းနေနှာသီးပြားကလေပြန်ထွက်သွားတဲ့ကဝမ်းဘိုက်ကပြန်ရော့ကြပင်ကြဒါကိုပိန်နေအဲ့ဒီကြမှာဖောင်းတာပေါ်လာတဲ့ခါမှာဖောင်းတယ်ပိန်တာပေါ်လာတဲ့ခါမှာပိန် သူပေါ်လာတာလေးကိုရှုခိုင်းတာပါမပေါ်တာကို အတင်းလုပ်ပြီးမရှုခိုင်းခဲ့ပါဝိပဿနာဆိုတာအဲ့ဒီလိုပေါ်ရာလေးကိုရှုရတယ်အဲ့ဒီလိုဖောင်းနာပိန်နာလေးတခုတည်းရှုရမှာလားမဟုတ်ပါဘူးမိမိရဲ့စိတ်တွေထွက်သွားရင်အဲ့ဒီထွက်စိတ်လေးကိုလိုက်ပြီးသိရမယ်ထွက်သွားမှသိလိုက်ရင်ဒီစိတ်လေးကသူ့အတူခန္ဓာပြန်ရောက်အဲ့ဒီကံမှာဖောင်းမှုပိန်မှုအာယုံလေးကိုပြန်ရှုရတယ်ဒီလိုရှုနေရင်မှနားထဲမှာအတန်တခုကိုကြားလာကြားတယ် ကြားတယ်ကြားတဲ့အတန်စီအာယုံဆက်ပြီးရှုအဲ့ဒီအတန်အာယုံလေးမထင်ရှားတော့ဘူးဆိုမိမိရှုမြဲကမ္မထံဖြစ်တဲ့ဖောင်းနေပိနေသူအမြဲရှိနေတယ်ဝင်လေထွက်လေရှိနေတယ်များဖောင်းမှုပိမှုကလည်းအမြဲရှိနေတယ်အဲ့ဒါကြောင့်မို့သူဟာသူထင်ရှားနေတယ်အမြဲရှိနေတဲ့ဖောင်းအာယုံပိအာယုံကိုပြန်ရှုဒီလိုရှုရင်းကခန္ဓာကိုယ်အောက်ပိုင်းအလယ်ပိုင်းထက်ပိုင်းကဝေဒနာလေးပေါ်လာရင်အဲ့ဒီဝေဒနာကိုနာရင်နာတဲ့နေရာလေးစိုက်ပါနာတယ်လို့ရှုပါနာတယ် ဒါတွေကိုယ့်ရဲ့သိနေတဲ့အတိုင်းလေးရှုပါဝေဒနာဝေဒနာလို့ရှုစီရမဟုတ်ပါဘူးနာတယ်နာတယ်ကိုသိတဲ့အတိုင်းရှုညောင်းရင်ညောင်းတယ်ညောင်းတယ်သိတဲ့အတိုင်းရှုပါပူရင်ပူတဲ့အတိုင်းရှုပါအဲ့ဒီဝေဒနာကိုရှုတာယောဂီတို့ကိုပြောင်းအောင်ရှုခိုင်းတာမဟုတ်ပါဘူးဝေဒနာရဲ့သဘောလေးသိအောင်ရှုခိုင်းတာဝိပဿနာဆိုတာသိမှုပါဝိပဿနာရဲ့တရားကိုကပညာပါပညာဆိုတာသိမှုပါဒါကြောင့်မို့ဝိပဿနာရှုတာသိအောင်ရှုတာ ပြောင်းအောင်ရှုခိုင်းတာမဟုတ်ပါယောဂီတို့ဝေဒနာပေါ်လာရင်ဥဝေဒနာကိုသိခံနိုင်တယ်များသိခံရှုပါလုံးဝသိမခံနိုင်ရင်ပညာတစောင်းပြောင်းနိုင်တယ်ရွှေ့နိုင်တယ်ပြင်နိုင်တယ်အဲ့ဒီပြောင်းတဲ့အခါရွှေ့တဲ့အခါမှာမပြောင်းခင် ပြောင်းခြင်းစိတ်ကလေးကိုမိအောင်မှတ်ရပြောင်းခြင်းနဲ့ပြောင်းခြင်းနဲ့စိတ်ကဖြစ်တယ်နောက်မှဒီဝေချင်းခြေတော်လေးကျွေလာတဲ့အခါခြေတော်လေးလှုပ်လာရင်လှုပ်တယ်လှုပ်တယ်ခြေတော်လေးရွှေ့တော့ရွှေ့တယ်ရွှေ့တယ် ဘာလို့ရွှေ့မှုပြီးသွားလို့ဝေဒနာမထင်ရှားတော့ဘူးဆိုရင်အဲ့ဒီကကြတော့မှပြင်နိုင်ကမ္မဋ္ဌာန်းပြန်ရှုခေါင်းနဲ့ပြိနေဒါဝိပဿနာရှုတာအဲ့ဒီလို ပေါ်ရာထင်ရှားရာကိုရှုတာပါမထင်ရှားတာကိုထင်ရှားအောင်လည်းလုပ်မရှုပါဘူးမပေါ်တာကိုကိုယ့်အကူမှန်းဆပြီးတော့ရှုတာလည်းမဟုတ်ဘူးသူ့ဟာသူပေါ်ခိုက်ထင်ရှားခိုက်ဖြစ်ခိုက်ဖြစ်ခိုက်ကလေးတွေမှာရှုရှုသွားတာပြစ္ဆုတ်ပန်တည်တယ်အဲ့ဒါကိုဝိပဿနာခေါ်ပါအခုဘုန်းကြီးတို့ယောဂီများမှာ မြတ်စွာဘုရားကအားလတ်တဲ့အချိန်ကိုပိုင်အချိန်လေးမှာကာလီနာဝိပဿနာကာလီနာသင်လျော်လျောက်ပတ်တဲ့အချိန်ကာလမှာဝိပဿနာဒီယုံနာတရားတွေခန္ဓာကိုယ်ဉာဏ်စိုက်ပြီးယုတ်တရားနံတရားတွေရဲ့ဖြစ်မှုပြမှုသဘောတွေကိုဉာဏ်နဲ့သိအောင်သိချင်ရှုမှတ်ပေါ်များအထုပါအဲဒီလိုရှုမှတ်နေခြင်းအပြင်တမတ်မှတ်လိုက်တာနဲ့ကုသိုလ်စိတ်တခါဖြစ်ပါတမတ်မှတ်လိုက်တာနဲ့ကုသိုလ်စိတ်တခါဖြစ်ပါ အခုဘုန်းကြီးတို့ယောဂီများမှာအခုတထိုင်ထိုင်နေမိနစ်30ထိုင်ခြင်းလဲထိုင်မယ်တနာရီထိုင်ခြင်းလဲထိုင်ရှုမှတ်မယ်အဲ့ဒီတည်းမှာထိုင်ကသာမိမိကသာထိုင်နေတာစိတ်ကရှုမှတ်တဲ့အာယုံပေါ်မှာမရောက်ပဲဖြစ်နေတာပါစိတ်တွေကပြန့်လွင့်နေတာပါအဲ့ဒီပြန့်လွင့်နေတဲ့စိတ်ကိုစူးစီးရမှာမဟုတ်ပါဘူးဆွဲပြီးတော့ချုပ်ရမှာမဟုတ်ပါဘူး အဲ့ဒီပြန်လွင့်သွားတာကိုပြန်လွင့်တဲ့စိတ်ကလေးကိုတွေးရင်တွေးစိတ်ကလေးစဉ်းစားရင်စဉ်းစားစိတ်ကလေးကိုနောက်ကလိုက်သိဖို့သိလိုက်တာနဲ့ဒီစိတ်ကခန္ဓာမှာပြပြန်ရောက်နေပါလိမ့်မယ်အဲ့ဒီကမှာဖောင်းမှုပေမှုလေးရှိရမှာအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာပေါ်ရန်အာယုံလေးတွေပေါ်ရန်အာယုံလေးတွေကိုယောဂီပုဂ္ဂိုလ်သတိကပ်ပြီးရှုလို့တစ်ချက်မှတ်လိုက်တိုင်းကုသိုလ်စိတ်တစ်ခါဖြစ်တယ်တမတ်မှတ်လိုက်တိုင်းကုသိုလ်စိတ်တစ်ခါဖြစ်တယ်ဘုန်းကြီးတို့ဒီမှာတမင်းနဲ့ တမင်းနှစ်ကို စက္ကန့်ပေါင်း60ဖြစ်ပါအဲဒီတော့တစ်စက္ကန့်ကို တမှန်နှုံးနဲ့သွားမယ်ဆိုရင်မြန်နေပါတယ်မောလာတာပါအဲဒီတော့အနည်းဆုံးအဲ့ဒီမှာတမင်းနှစ်ကိုမှတ်ချက်ပေါင်း90လောက်အနည်းဆုံးရမယ်ထင်ပါအဲ့လိုမှတ်ချက်ပေါင်း90လောက်ရတယ်ဆိုရင်တမင်းနှစ်မှတ်နိုင်ရင်မှတ်ချက်ပေါင်းဘယ်လောက်ရမလဲ90 90ရရင်ကုသိုလ်စီပေါင်းဘယ်လောက်ရသွားလဲ 90တကယ်လို့အဲ့ဒီမှာဘုန်းကြီးတို့ယောဂီများကခန္ဓာကို9မိနစ်လောက်ဘယ်မှမထွက်ဘဲနဲ့9မိနစ်လောက်ရှုမှတ်တဲ့အာယုံပေါ်မှာဥမာအဖြစ်ဖောင်းမှုပင်မှုအာယုံပေါ်မှာသို့မဟုတ်ထိုင်မှုအာယုံပေါ်မှာသို့မဟုတ်လှုပ်တဲ့အာယုံပေါ်မှာစသည်ဖြင့်ပေါ့ကိုရှုမှတ်နေတဲ့အာယုံပေါ်မှာရှုစိတ်ကလေး9မိနစ်လောက်မြဲနေမယ်ဆိုရင်မှတ်ချက်ပေါင်း250 ဘယ်လောက်ရလဲကုသိုလ်စိတ်ပေါင်းဘယ်လောက်ဖြစ်သွားလဲကဲနည်းနည်းလေးလားအများကြီးလားကဲကုသိုလ်တွေအများကြီးပဲတထိုင်တထိုင်မှာ9မိနစ်လောက်ကောင်းကောင်းလေးရှုမှတ်နိုင်တယ်ဆိုရင်ကိုပဲကုသိုလ်စိတ်တွေအများကြီးမရဘူးလားအဲ့ဒီထဲမှာဒီတထိုင်မှာငါဒီလောက်ရရင်နောက်တထိုင်ကြရင်ငါဒီထက်ပိုရမယ်10မိနစ်ရအောင်လုပ်နောက်တထိုင်မှာမိနစ်30ရအောင်ထိုင်နိုင်တာကိုပြောတာမဟုတ်ဘူးနော်ရှုမှတ်နိုင်တာကိုပြောတာနော် တချို့ကထိုင်နေတာကြီးကိုပြောတယ်ဘယ်နာကြီးထိုင်နေနေပါထိုင်နေုံနဲ့ပါဖြစ်မှာလဲဘာမှဖြစ်ဘူးရှုမှတ်နိုင်နေမှာကိုရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြဲနေမှသာကိုယ့်အတွက်အကျိုးရှိတယ်ဒါကြောင့်မို့အဲ့ဒီလိုရှုမှတ်မှုလေးမြဲပြီးတော့ကုသိုလ်စိတ်ကြီးဖြစ်နေတဲ့ကုသိုလ်စိတ်ဟာတာမန်ကုသိုလ်လားဘာဝနာကုသိုလ်လားတကယ်အမြင့်မြတ်ဆုံးကုသိုလ်ဒီဘာဝနာလုပ်ငန်းကသာ ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာကိုရနိုင်တယ်နိဗ္ဗာန်ချမ်းသာကိုရနိုင်တခြားကုသိုလ်ကဒီနိဗ္ဗာန်ချမ်းသာကိုတက်ရိုက်မရနိုင်ဒီဝိပဿနာဘာဝနာကုသိုလ်ကသာရနိုင်တာ ဖြစ်တဲ့အတွက်ကြောင့်မိမိတို့အခုရလိုက်တဲ့ကုသိုလ်ဟာတကယ့်ကို အမြတ်ဆုံးကုသိုလ်အမြင့်မြတ်ဆုံးကုသိုလ်ကိုရအဲ့ဒီလိုဆိုတော့တထိုင်အတွင်းမှာမိမိ9မိနစ်ပဲဖြစ်စီ10မိနစ်ပဲဖြစ်စီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြဲမြဲဆွဲဆွဲတာ ရှုမှတ်နိုင်မယ်ဆိုရင်ကုသိုလ်အမြတ်တွေနည်းနည်းလေးရမှာလားအများကြီးရမှာလားကဲကိုယ့်အတွက်ကုသိုလ်အကျိုးမြတ်တွေမရဘူးလားဒါကြောင့်မြတ်စွာဘုရားကအလတ်နေတဲ့ကိုယ်ပိုင်အချိန်လေးမှာအလတ်တဲ့ကိုယ်ပိုင်အချိန်လေးမှာကိုယ့်အတွက်အကျိုးရှိအောင်သုံးချပါဆိုရင်နံပါတ်၄ဝိပဿနာဘာဝနာတရားတွေပွားများအားထုတ်ဖို့မလိုဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများ ကိုယ်အလုံးနဲ့ကိုယ်တောင်ဝန်နေနဲ့ရှိနေတဲ့ပုဂ္ဂိုလ်ကတော့ကိုယ့်ရဲ့လုပ်ငန်းအားလပ်ပြန်တော့လည်းပဲတပတ်အတွင်းမှာကိုယ်ဝိစာထားတဲ့ဝိစာတွေအိမ်မှာမတန်ရှင်းရတာတွေတန်ရှင်းရပြုရတယ်သူ့မှာအားလပ်ခြင်းရလို့သိမရဘူးဒါပေမဲ့ဘုန်းကြီးတို့ကိုယ်ပိုင်အငိမ့်စားရနေတဲ့ပုဂ္ဂိုလ်တွေကြတော့အားလပ်ခြင်းနေနည်းနည်းလေးရတာလားအများကြီးရနေသလားအများကြီးဖြစ်နေတယ်လေ အဲ့ဒီအချိန်တွေမှာဘုန်းကြီးတို့ယောဂီများကဒီ Facebook ကြည့်ပြီးတော့ပဲအချိန်ဖြိုးမှလားတရားနာရင်လည်းအချိန်ဖြိုးမှလားကိုပြောတဲ့အတိုင်းတည်ရမယ်နော်ကိုပြောတဲ့အတိုင်းတည်ရမယ်နော် Facebook ပဲအချိန်အချိန်ပြည့်ကြည့်မနေနဲ့တို့ရကြတော့ဒီမှာအကျိုးတွေပါပါသွားလိမ့်တချို့ကဟိုအသက်အရွယ်ကြီးတယ်ပြင်းတယ်ဘာလုံးမှမရှိဘူးဆိုရင် TV ရှေ့မှာပဲထိုင်နေ နောက်ဆုံးကွယ်လွန်တဲ့အခါကျတော့ TBC မှာပဲစကြူးပြီးကွယ်လွန်တယ်ကောင်းမလားမကောင်းဘူးလားကိုယ့်အတွက်သွားပြီဒါကြောင့်မို့သာသမီကပြောရတာတောင်မှဘယ်လိုဖြစ်ပြီးကွယ်လွန်တာလဲဆိုရင်ဟို TBC နဲ့ကွယ်လွန်တယ်ဆိုတော့ပြောလို့ရောကောင်းသေးလားကဲတရားလေးနာနေရင်လည်းကွယ်လွန်သွားတာဆိုတော့ဟောမကောင်းဘူးလားတရားလေးရှုမှတ်နေရင်လည်းကွယ်လွန်သွားတာဆိုတော့မကောင်းဘူးလား ဘုန်းကြီးကလေအဲ့ဒီလိုထိုင်ပြီးတော့ရှုမှတ်ရင်းနဲ့ကွယ်လွန်သွားတဲ့ပုဂ္ဂိုလ်နှစ်ဦးတွေ့ဘူးလေဘုန်းကြီးရဲ့ယဟန်မေတော်ကြီးဟာတရားရှုမှတ်နေရင်းနဲ့ပဲဘဝပြတ်တန်းသွားတာကုံဆုံးသွားတာရှုမှတ်နေရင်းနဲ့လုံးဝထိုင်ရဲ့နောက်ဘုန်းကြီးတို့မာစီယောဂီတကာကြီးတယောက်ဒီတိုင်းပဲသူဟာ ပျော်ပျော်နေတတ်တယ်တခါကြီးပျော်ပျော်နေတတ်တယ်ရွှွှွနှောင်းနှောင်းနေတတ်တယ် तू ကဟိုရည်စံမောစရာဘာမှဘေးလူတစ်စိမ်ပြောစရာမရှိရင် तू မြည်တွေ तू ပြန်ပြီးတော့ရွှွှနှောက်ပြီးတော့ရီမောနေတာသူ့ရဲ့ဒကမာကြီးကိုရွှွှနှောက်ပြီးတော့ရီမောနေတာအဲ့လိုပျော်ပျော်နေတတ်တဲ့ပုဂ္ဂိုလ်အဲ့လိုပျော်ပျော်နေတဲ့အတွက်ကြောင့်မို့သူတို့မိသားစုတစုလုံးကဘုန်းကြီးတို့ဝိပဿနာသမားတွေအားလုံးကဝိပဿနာသမားတွေ ကလေးကစပြီးတော့ကျောင်းသူလေးကစပြီးကျောင်းသားလေးကစပြီးတော့တရားထုတဲ့ပုံကိုယ်တွေသူတို့မိသားစုလိုက်အဲ့လိုနေတာဆိုတော့သူတို့အဖိုးကိုမြည်တယ်အဖွားကိုတိုင်တာပေါ့အဖွားအဖိုးကတရားလည်းအမထုတ်ဘူးအဖိုးကိုပြောပါအောင်အဖိုးကိုပြောပါအောင်ပြောတယ်အဲ့ဒီတော့အဲ့ဒီအဖိုးကဘာပြန်ပြောလဲဆိုတော့အော်ငါလည်းလုတ်ပါတယ်ငါလုတ်နိုင်တယ်လို့ငါလုတ်နေပါတယ်ပြောတယ်မယုံဘူးသူကသူကအမြဲတမ်းသူ့ခြင်တော်ကြီးကအမြဲတမ်းချထားတယ်ခြင်တော်ဘယ်တော့မှဖွင့်မတာ သူအဲ့ဒီကျွန်တော်နဲ့ဝင်သူလှုပ်လို့နေတာအဲ့လိုဆိုတော့ဘုကမယုံကြဘူးဒီလိုဆိုရင်ငါတရားအထုတော်မယ်ပြောဆိုပြီးကြီးစီနေရမလားအဖို့လို့တယ်လို့ပြောတယ်ကိုယ့်လုပ်ကိုလုပ်နေတာပဲငါဘာသူပြောစရာတူသေးလေငါလည်းလုပ်ပါတယ်မယုံကြဘူးဒီနေ့မှာတော့မနေ့မနေ့နာနေစားစားဘူးပေါ့နော်အဲ့ဒီမှာသွားပြီးတော့အင်းတဲ့သွားပို့သွားခေါ်ရည်တော့ကျွန်တော်လှက်ကြည့်လိုက်တယ်အင်း ကျွန်တော်လည်းအဖိုးဖိုးနဲ့သွားခေါ်တယ်ဘာသာမှမကြတော့အိတ်နေတယ်ဆိုပြီးတော့ခပြန်တယ်ဘယ်နောက်တကသူတို့စားပြီးပြန်ပြီဖိုးကမလာသေးတော့တခါပြန်ပြီးတော့သွားခေါ်လိုက်တယ်ကျွန်တော်ကချတာလဲဆိုတော့အပြင်ကနေပဲခေါ်တယ်ဘာမှပြန်မလို့တော့ပြန်လာအိတ်နေတော့မယ်နောက်တော့အချိန်ကြီးကလွန်းလွန်လာတဲ့အခါကလာကြတော့မှအဲ့ဒီမှာသွားပြီးတော့သူ့ချင်းတော်ကိုသွားဖွင့်ကြည့်တော့ထိုင်ရဲ့အားလုံးကသူတို့မိသားစုတွေဆရာဝန်တွေ ဆရာဝန်တွေဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမှာထိုင်ရက်ခေါ်ကြည့်တယ်ဘယ်လို့မှခေါ်မရအဲ့ဒီမှာသွားပြီးတော့လက်ကင်ပြီးတော့စမ်းကြည့်လိုက်တော့အေးစက်နေတာအဲ့ဒီကြတော့မှသိတာအဲ့ဒီကြတော့မှအသားလေးဟိုဟိုကြီးတဲ့ပုဂ္ဂိုလ်ခေါ်ပြီးတော့နေချက်နဲ့ပါနဲ့စမ်းကြအဲ့မရှိတော့တရားရှုမှတ်ရင်းနဲ့ဘဝကိုဖြတ်တန်းသွားကောင်းသလားမကောင်းဘူးလားကဲအဲ့လိုဆိုရင်သာသမီတွေကပြောရတာရောမြတ်တပါးလှသလားမလှဘူးလား ဒီလိုမဟုတ်ဘဲနဲ့ DBC ပြောရမှာတောင်းရှက်စရာကောင်းတယ်ဟုတ်တယ်မို့လားအဲ့တော့ကိုဘဝရဲ့နောက်ဆုံးအချိန်မှာအကောင်းဆုံးဖြတ်သန်းမှုရောမလိုအပ်ဘူးလားအခုဒီမှာရသော်ဘုရားကကိုယ့်ရဲ့ကိုယ်ပိုင်အချိန်တွေကိုအကောင်းဆုံးကိုယ့်ရဲ့အကျိုးရှိရှိ ဖြတ်သန်းနိုင်ဖို့အတွက်ကာလေနာဓမ္မတဝနာကိုအားနေတဲ့အချိန်တရားနာပါတရားနာတဲ့အတွက်ကြောင့်မို့ကုသိုလ်အကျိုးများမရဘူးလားနံပါတ်1 နံပါတ်1ကာလီနာဓမ္မတာကိစ္စအလတ်တဲ့အချိန်လေးမှာကိုနာထားတဲ့တရားကိုလေးလာထားတဲ့တရားကိုအားထုတ်တဲ့တရားတွေကိုနားလေကျွမ်းကျင်တဲ့နားလေတိတက်တည်တဲ့ပုဂ္ဂိုလ်နဲ့ဆွေးနွေးပါမင်းများပါဒါရောကုသိုလ်စိတ်လားအကုသိုလ်စိတ်တွေလားဒါကြောင့်မို့ကုသိုလ်အကျိုးမြတ်တွေမရဘူးလားတရားတွေဆွေးနွေးနေတာကာလီနာသမ္မာတနာကိုအားထုတ်ထားတဲ့တရားတွေနဲ့စပ်ပြီးတော့ပြန်ပြီးတော့နှလုံးသွင်းဆင်ခြင်တယ် မြတ်စွာဘုရားဟောထားတဲ့တရားတွေနာကြားပြီးတော့ဩမြတ်စွာဘုရားကအလုံးပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတာမရှိဘူးယုံနဲ့နာဒီနှစ်ခုတည်းရှိတယ်ဆိုတာဟုတ်မှန်ပါလားဟုတ်ပါလားဒီယုံနဲ့တရားတွေကလည်းပို့ပြီးပြောဖြစ်ပြီးပြလို့မမြဲတဲ့အနိစ္စသူ့ဟာသူဖြစ်မှုပြမှုတွေမပြတ်နှိမ့်စေလို့ဆင်းရဲတဲ့ဒုက္ခကိုလိုတိုင်းမဖြစ်လို့စိုးမရတဲ့အနတ္တဆိုတာတွေဟာအနိစ္စဒုက္ခအနတ္တဆိုတဲ့သဘောတွေလည်းမှန်မှန်လားလို့ဒါတွေကိုနှလုံးသွင်းနေခြင်းအပြင်ရော ကုသိုလ်ဖြစ်သလားအကုသိုလ်ဖြစ်သလားကုသိုလ်ပဲဒါတွေကိုပြန်ပြီးတော့ကိုလေ့လာကိုရှုမှတ်ထားတဲ့တရားတွေကိုနာထားတဲ့တရားတွေပြန်နှလုံးသွင်းဆင်ခြင်နေတာမျက်လုံးမဟုတ်ဘဲနဲ့ကိုနှလုံးသွင်းဆင်ခြင်လို့အမှန်တိုင်းသိပြီသိတဲ့အတိုင်းအဲ့ဒီတရားတွေကိုကိုယ်တိုင်ရှုပွားအားထုတ်နေမယ်ဆိုရင်ရောကိုယ့်အတွက်ဘာဝနာကုသိုလ်အကျိုးမြတ်တွေမရဘူးလားကဲဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများကိုယ်ပိုင်အချိန်လေးကိုအကျိုးရှိရှိအသုံးချဖို့မြတ်စွာဘုရားက၄မျိုးမပြခဲ့ဘူးလား ဩတင့်လျော်တဲ့အချိန်လေးမှာဘာဝနာတရားတွေပွားဖို့မလိုဘူးလားဗျာဆိုလိုက်တင့်လျော်တဲ့အခါပွားများပါမှန်စွာငြိမ့်အေးမြည်တင့်လျော်တဲ့အခါပွားများပါမှန်စွာငြိမ့်အေးမြည်ဆိုလိုက်ပါ အေးသင်္လေဝရလျောက်ပတ်တဲ့အချိန်လေးမှာကိုအမ်းလန့်နေတဲ့အချိန်လေးမှာပွားများမယ်အခုဆိုရင်ဘုန်းကြီးတို့သာသနာ့ဂုဏ်ကြီးကျောင်းတိုက်ကြီးမိမိတို့နေပြည်တော်မှာပေါ်လာပြီမိမိတို့နေပြည်မှာသာသနာထွန်းနေပြီသာသနာထွန်းကားနေပြီကိုယ့်ဟာကိုယ်အချိန်အလန့်နေတဲ့အချိန်အိမ်မှာအလုပ်လုပ်ချင်လုပ်မယ်မလုပ်ရင်ဒီကျောင်းတိုက်မှာသာသနာ့ဂုဏ်ကြီးမှာလာပြီးတော့ရတဲ့အချိန်လေးအားတဲ့အချိန်လေးကိုဒီလိုတရားလေးရှုမှတ်နေမယ်ဆိုရင်ရောကိုယ့်အတွက် ကုသိုလ်အကျိုးမြတ်တွေမရဘူးလားရတယ်နော်တရားရှုမှတ်နိုင်မှာမဟုတ်ဘူးနော်ကျောင်းရဲ့ဒေနာတနာဝေယဝဆလူငန်းလေးတွေလုပ်မယ်ဆိုရင်ဝေယဝဆကုသိုလ်အကျိုးမြတ်တွေမရဘူးလားခဲကုသိုလ်မြတ်တွေရနေတယ်ကျောင်းလာခြင်းအပြင်နောက်ဆုံးရသော်ဘုရားရဲ့ပန်းရည်ချမ်းစီမီလေးတွေဒါလေးတွေကိုတခါလေပန်းရည်ချမ်းစက္ကံပဲလူတန်းမယ် နောက်ဘုရားကသွားပြီးတော့ဘုရားအာယုပြုပြီးတော့ကာယပဏမအနေအချင်းကြောမရှိကိုမယ်ကုသိုလ်တွေမရဘူးလားဗျာကဲအဲ့လိုကိုယ့်အတွက်ကုသိုလ်အကျိုးမြတ်တွေရအောင်ကိုယ့်ဟာကိုယူရမယ်ဆိုရင်မရဘူးလားဒါပေမဲ့မယူရရင်ရပါမလားကြောင်းလာပြီးတော့ဘာမှဝေယဝဆာလည်းဘာမှမလုပ်ဝေယဝဆာလည်းကုသိုလ်မလုပ်ဒါမှမဟုတ်ဟိုဘုန်းကြီးတို့ဝေယဝဆာဒီကြောင်းလာတဲ့ပုဂ္ဂိုလ်များဟာ ဝေယဝတ်ဆက်ဘာပဲဖြစ်ဖြစ်ဘုန်းကြီးကစွန့်ကြဲလို့ပဲဖြစ်ဖြစ်ပေးကမ်းလို့ပဲဖြစ်ဖြစ်ဘုန်းကြီးပေးတဲ့အစားတော့စားမယ်တောက်မယ်ဆိုရင်ဝေယဝတ်ဆက်မလုပ်ပဲဘာမှမစားမိစေနဲ့ဝေယဝတ်ဆက်ပြုလုပ်မှသာစားတင်နဲ့စားကောင်းတယ်စားရတယ်ဒါကြောင့်မို့ကြောင့်ဒီပစ္စည်းလေးပဲမကောက်လှည့်ရတယ်နေရာထိုင်ခင်းနေတန်ရှင်းရှိတာလေးတွေတန်ရှင်းပေးရတယ်အမှိုက်တရားတွေရှင်းပေးတယ်ရှင်းပေးရတယ်အဲ့လိုလေးတွေပြုလုပ်ပြီးပြီဆိုရင်ဒီကဘင်္ဂတော်များက ကျွေးတာတွေကိုအကုန်လုံးဒီမှာသုံးဆောင်လို့ရတယ်သုံးဆောင်ဝင်ရှိတယ်ဘာပြစ်မှမရှိဘူးဒါကြောင့်ကုသိုလ်အမြတ်တွေယူရအောင်ယူပါဟန်လက်တဲ့အချိန်လေးမှာအခုခမ်းမတွေလည်းအများကြီးပဲရဆရာတော်ဥဒ္ဒနာကကြည်သံခမ်းမကြီးထဲမှာဟိုနေရာမှာလည်းပဲဖရာကြီးဖရာကနေဖရာကြီးနဲ့ဝုဒီခမ်းမကြီးကြည်လဲလေဖရာကြီးနဲ့အကုန်လုံးဘယ်နေရာမှာပဲဖြစ်ဖြစ်ကိုအားရဲ့အချိန်လေးမှာကိုယ့်ဟာကိုယ်တရားလေ့လာပြီးတော့အားလက်တဲ့အချိန်လေးမှာတရားနှလုံးသွင်းမယ်ဆိုရင်ရော တရားအထုတ်လို့မရဘူးလားခု၃ရက်တာမှတောင်းမှဆရာတော်ကခွင့်ပြုထားတယ်လေအချိန်ပိုင်းယောဂီဘာယောဂီတယ်လေအချိန်ပြည့်အာမထုတ်နိုင်တဲ့ပုဂ္ဂိုလ်တွေကိုကိုအာထုတ်နိုင်တဲ့အချိန်လေးမှာတစ်ချိန်ပဲဖြစ်စီနှစ်ချိန်ပဲဖြစ်စီလာပြီးအာထုတ်လို့ရှိရင်ဝိပဿနာဘာဝနာ ကုသိုလ်အကျိုးမြတ်တွေမရဘူးလားဗျာအေးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီမိမိအတွေ့ကိုယ်ပိုင်အချိန်လေးတွေကိုအကျိုးရှိရှိ အသုံးချပါ ဒီနည်းပြောရမယ်ဆိုရင်ကုသိုလ်အမျက်တွေရအောင်ယူပါလို့ဘုန်းကြီးကတိုက်တွန်းရင်းနဲ့ပဲဒီနေ့တရားကိုမိကုံးချုပ်ပါသည်ဒါတို့ကိုကြဒီနေ့ဒီနေ့ဒါအတွက်လူရန်ထားတဲ့ကုသိုလ်ရှင်များပေါ့ဒီနေ့ပြုတဲ့ကုသိုလ်တွေကိုအားလုံးကုသိုလ်စုစုတွေကိုအားလုံးအမြတ်တမ်းပေးဝေမှာဖြစ်ပါ ဒါကြောင့်မို့မေလ19ရက်တောက်ကြနေ့မှာအာယုံစွာလူဒန်းကြတဲ့ကုသိုလ်ရှင်များကတော့ဒေါက်တာမြို့သက်လွင်ဒေါက်တာမြတ်မြင့်စုအောင်မိသားစုများကနေပြီးတော့အာယုံစွာနေဆက်ကလူဒန်းပါလေနေစွာအလူတော်ကတော့အလူကတော့အာလုံးစုပေါင်းအလူတော်ဖြစ်ပါလေနောက်ညနေပိုင်းမှာဖြောရည်လူရှင်ကတော့ဥနိုင်အောင်တို့မြတ်တီတာထွေမိသားစုမှာလူဒန်းတာဖြစ်ပါတယ် တနေ့တန်လုံးအတွက်တောက်တောက်ရည်သန့်တို့အချူရည်တို့လူဒန်းကြတဲ့ကုသိုလ်ရှင်များကတော့ကိုစောစောအောင်နဲ့မဆုသဲမွန်မိသားစုများကဖြစ်ပါလေဒီနေ့ဓမ္မတမနာကုသိုလ်တို့လာရောက်စီးပူးကြတယ်တရားနာကြတယ်တရားနာပရိသတ်များကိုလည်းပဲအာဟာရဒါနအဖြစ်နဲ့မဝင်ကားလူဒါနလူဒန်းပါလေလူဒန်းတဲ့ကုသိုလ်ရှင်ကတော့ကိုအောင်ကျော်ထက်ဒေါက်တာမြတ် ပြင်းမြန်မှုမိသားစုများကလှူဒါန်းတာဖြစ်ပါအဲ့ဒီဒီကနေ့လှူဒါန်းတဲ့ကုသိုလ်အစူစူတွေနောက်မိမိတို့အခုစောက်တည်ဆောင်တင်ထားတဲ့သီလကုသိုလ်တွေခုဒီမှာအချိန်ပြည့်အားထုတ်တဲ့ပုဂ္ဂိုလ်တွေကသီလကိုပြည့်စုံစင်ကြယ်အောင်ဆောင်တင်ကြတယ်နောက်အချိန်နဲ့တပြေးညီ ကိုလိုပွားများအားထုတ်ထားတဲ့စက္ကန့်မိနစ်နာရီမလပွားများအားထုတ်တဲ့ဘာဝနာကုသိုလ်တွေဘုန်းကြီးတို့ယောဂီများရဲ့တန်တန်မှာမရှိကြဘူးလားအဲ့ဒီကုသိုလ်အစူစူတွေကိုဒီနေ့ ဆူတောင်းပြီးတော့အမြတ်တမ်းပေးဝေကြရအောင်နော်ကဲဘုန်းကြီးတို့အားလုံးများဟိုမရရင်လည်းပဲဘုန်းကြီးကပဲစီကံဒီတိုင်ပေးသွားမယ်အဲအားလုံးဆူပြီးတော့အမြတ်ဝေကြရအောင်နော်ဤသို့ပြုရာမြတ်ပုံညာကြောင့်ချမ်းမြဤကြည်ဘေမဲ့မြည်သည် ရွှေပြည်ထုတ်ချောင်းလမ်းမကောက်ပင်ရောက်ရပါလူထိုးထိုးဘဝကျင်လေရလေဒုက္ခပိတံယမအပေါင်းမကောင်းဟုသည်မြတ် မတွေ့ရပဲသဗ္ဗဣစ္ဆာမင်္ဂလာကိုရွေကတာတိုင်းရစေတော်ယနေ့ယခု ပြုပြုသည်မြမြတ်ဘာကကို ဒါယနေ့ယခုပြပြသမျှဆိုတာစိုးစောကဘုန်းကြီးဖြတ်ဖတ်ပြလိုက်တယ်အာယုစွမ်းနေစွမ်းအဖြိုးရည်တောက်ရည်တန်းနောက်ပြီးတော့ညနေအာဟာရဒါနဒီယနေ့ပြုတဲ့ကုသိုလ်တွေနောက်ပြီးတော့ယောဂီများကဒီနေ့တာလုံးမိမိရဲ့သီလကိုစင်ကြယ်စွာစောင့်ထိန်လာခဲ့တဲ့သီလကုသိုလ်တွေအချိန်နဲ့တပြေးညီယူပွားအထုတ်ခဲ့တဲ့ဘာဝနာကုသိုလ်တွေဒီကုသိုလ်စုစုတွေဟာဒါယနေ့ယခုပြုတဲ့ကုသိုလ်တွေအဲ့ဒီကုသိုလ်စုစုတွေကိုမိဖမှာစပြီးတော့ ဝိနည်းများကိုမြတ်တမ်းပြုဝေချမှာဖြစ်တယ်။ဒါကြောင့်ယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးတဟာနှင့်ကိုမာဆောင်ကြံကိုဆောင်နကအရင်စ၍ ရှိသမျှအလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေဘေင္ငါဝေတိမြာထွေတာတုခေါ်စေတော် အမြအမြအမြယူတော်မူကြပါကုန်တော်သာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်တော်သာဓုသာဓုသာဓု အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးတရားနာပရိသတ်ပေါင်းတော်ခေါင်းတို့သည်ယနေ့နာကြားရတဲ့တရားတော်လာတိုင်းလိုက်နာပြီးတော့မိမိအတွက်အချိန်တိုင်းအကျိုးရှိအောင်နေထိုင်ကြပြီလျင် သာသနာဂုံကြီးကျောင်းတိုက်ကြီးရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဒီဆရာတော်ဥဒ္ဒတနာတို့ဥတီတီတို့နဲ့အတူလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။